လေးတွေဟောရမယ်သစ္စာလေးပါးသိဖို့လောကီဝိပဿနာဖြင့်သစ္စာလေးပါးသိဖို့လောကုတ္တရာမဲ့ဖြင့်သစ္စာလေးပါးသိဖို့အားလေးတွေဘုဒ္ဓတရားဟောရသစ္စာလေးပါးဆိုတာအရေးကြီးတယ် သဒုံနာဘိကွေအရိယသစ္စာနာနနုဘောဓအပတိဝေဒာဧဝမေတံဒီကမရဏံဗန္တာဝိတံသန္တရိဓမ္မမေစေဝတုံမာကင်းစာဘိကဝေယံတို့သရုံနာ၄ပါးကုန်သောအရိယသစ္စာနာရိယရတိယသောမှန်တရားတို့ကိုအနနုဘောဓလျောစွာမသိခြင်းကြောင့်အပတိဝေဒာထိုးထွင်းရင်မသိခြင်းကြောင့် မမင်းစေဝငါဖျားသည်၎င်းဒုမာကင်းစာသင်္ချသားတို့သည်၎င်းဧဝံဤတို့ဒီကံစီလျာလာသောအာရဏံသန္တရာကာလပါလုံးသန္တာဝိတံတဘွားမတဘွားတို့ကြီးသွားကြရလှလေပြီသန္တရီတံတဘွားမတဘွားတို့ပြောင်းရွှေ့ခြင်းကြီးကြရလှလေပြီရသော်ဗျာ ရဟန်းတော်တွေအကြောင်းပြုပြီးတော့ဟောထားပါတယ်။သံဃာထဲမှာရေးသွားခြင်းလေးလာခဲ့ရတာတခြားကြောင့်မဟုတ်ဘူးတဲ့။တို့ရုပ်အားဖြင့်တော့သစ္စာလေးပါးမသိလို့ပဲ။အရိယသစ္စာတရားလေးပါးကိုအနုဘောဓသီအားဖြင့်လျော်စွာမသိခြင်းမတိဝေရသီအားဖြင့်ထိုးထွင်းရင်မသိခြင်း။ အဲဒီလိုမသိခြင်းကြောင့်တဲ့အနုဘောဓတိဆိုတာဘုဒ္ဓမယညာစိဏမယညာအတိမျိုးပါပဲဒီလောကီအတိမျိုးအတိဝေရတိဆိုတာကတော့အရိယာမဲဖြင့်ပြီးတာဒေါရိယာမဲနဲ့အလားတူဖြစ်ပြီးတဲ့ဝိပဿနာမဲလည်းပฏิဝေရသဘောရှိပါတယ်အနုဘောဓတိပฏิဝေရတိအားဖြင့်မသိကြကြလို့ စီလျားစွာသောသမ္မာကာလပတ်လုံးဘယ်လောက်ရှိတော့ဆိုတော့အရေးတွေအပိုင်းခြားကုန်မရှိဘူးဆိုတာပဲဘဝပေါင်းဘယ်လောက်လို့ကဏ္ဍမရှိဘူးကဘာပေါင်းဘယ်လောက်ကြာပြီလို့ကဏ္ဍပေချာမရှိဘူးဘယ်လောက်ကစပြီးတော့တတ္တဝါဖြစ်ပေါ်လာခဲ့တယ်မိမိတို့ဟာဘယ်တော့ကစပြီးဖြစ်ပေါ်လာခဲ့တယ်လို့ အဲဒီလိုအကန့်အသတ်ပိုင်းခြားမရှိလောက်အောင်ကိုကြာခဲ့ပြီတဲ့ပြီးတော့သံဃာဘုရားအမနာကိုခြေခဲ့ပါပြီမြေမတွက်နေအောင်ကြာလာပြီဆိုတော့ခြေခဲ့ပြီဒီဘဝတွေထဲမှာအသက်ဒူဒူဘဝတွေလည်းရှိမယ်တော်တော်ရှိရှိဘဝတွေလည်းရှိမယ်မြန်မြန်ရှိတဲ့ဘဝတွေလည်းရှိမယ်ဒူဒူဘဝတွေဆိုရင်တော့အခုပုံမတိရစ္ဆာန်လေးတွေဟာတချို့ အဲနေပိုင်းရက်ပိုင်းလောက်အသက်ရှည်တဲ့ကောင်လေးတွေရှိတာပဲဘာမှမကြောက်ခဏခဏသေးခဏခဏဖြစ်ခဏခဏသေးဖြစ်သေးပြီးရင်လည်းပဲတခါဖြစ်ပြန်လာအဲဒီလိုဘဝတွေအများကြီးနေမှာပါလို့အလဲအလားစားဖြစ်တဲ့ဘဝတွေကလည်းအချို့အချို့သောတိရစ္ဆာန်တွေအဲတနည်းနည်းစသည်ဖြင့်သူကအသက်ရှည်ကြရိုးလည်း၄-၅ဆယ်နှစ်လောက်အသက်ရှည်ကြ သေကြတာပဲသေပြီးရင်တခါပြင်းသေပြီးရင်တခါပြင်းဘွားတွေအများကြီးနေမှာလူတွေလူတွေကတော့သက်တမ်းတခါတည်းအသက်တမ်းတူတယ်တခါတည်းအသက်တမ်းရှိတယ်တူတဲ့အခါဆယ်နှစ်တန်းလို့ဆိုတယ်ဆယ်နှစ်တန်းဆိုတော့ဆယ်နှစ်လောက်ဆယ်နှစ်ကျော်ကျော်လောက်ရှိမှာပေါ့ရှိတဲ့အခါကျတော့လည်းမရင်မတွက်နိုင်အောင်အသက်နှစ်ပါးနှစ်ပါးလောက်ရှိတယ်လို့မရင်မတွက်နိုင်အောင်လို့ရှိပြန်တယ်လို့ဆိုတယ် အဲလူအသက်တန်ပိုင်းခြားရှိသလောက်ဖြစ်ပြီးရင်တဘဝတဘဝတည်ပြီးတစ်ခါတစ်ခါသေးနေကြတယ်နာပြည်လောကတွေဆိုတော့တော်တော်များရှိတယ်ဇမပြည်လောကတွေကပို့ပြီးတော့ရှိတယ်ဒါပေမဲ့လို့ဒီနေ့ကျရင်သူကသိရတာပဲသိပြီးတော့လူပြည်နာပြည်ရောက်ဇမကသိပြီးလူပြည်နာပြည်ရောက်လူပြည်နာပြည်နေပြီးတော့လူဘဝနာဘဝမကောင်းမှုအကုသိုလ်ပြုမိခဲ့လို့ရှိရင် အပယ်လေးပါးလည်းကြာကြံတာပဲအဲအပယ်လေးပါးလည်းကြာပြီးတော့နေရလည်းကြာပြီးဒုက္ခတွေအများကြီးကြောက်နေတာဒိဋ္ဌာတွေဖြစ်ပြီးတော့ဒုက္ခအများကြီးရောက်နေတာသစ္စာတွေဖြစ်ပြီးတော့ဒုက္ခတွေအများကြီးရောက်နေတာအဲဒီလိုရောက်ခဲ့တဲ့ဘဝတွေဒုက္ခတွေအများကြီးတွေ့ခဲ့တာတွေမရင်မတွက်နိုင်အောင်များခဲ့လာပြီချမ်းသာတယ်လို့ထင်ရတဲ့လူဘဝနာဘဝတွေလူလောကနာလောကတွေမှာ ချမ်းသာလာတဲ့ဆိုတာတွေလည်းပဲဒါတွေလည်းအများကြီးနေမှာပေါ့လေသို့တော်လည်းပဲဆင်းရဲတာတွေကများနေတယ်အဲဒီလိုမရင်မတွက်နိုင်သောသံသရာဘဝကာလပါလို့ကျင်လီပြေးသွားခဲ့ရတာတခြားကြောင့်မဟုတ်ဘူးသစ္စာလေးပါးတရားကိုမသိလို့သင်္ချေသားတို့သာမဟုတ်ဘူးငါဖရားလည်းပဲသစ္စာလေးပါးတရားမသိလို့ ဒီလောက်ကျင်းပြီးလာခဲ့ရတယ်လို့ဆိုပါတယ်လေးပင်ရှင်တဲ့ကဘာတဲ့သိမ့်တဲ့ကဒီပင်ကလာမြတ်စွာဘုရားခြေတော်ရင်းမှာဝတ်ဆင်းပြီးတော့နေတာဗျာဒိန်များပါဆင်းပြီးတော့လာခဲ့တယ်အဲဒီကနောက်ကိုကဘာပေါင်းလေးပင်ရှင်နဲ့သသိန်းရှိတာပဲဘဝတွေဆိုတော့အများကြီးနေမှာပေါ့အဲ့ဒါတွေက ဘဝသေးပြရလို့ဆင်းရဲ၊အိုရလို့ဆင်းရဲ၊နာသေးရလို့ဆင်းရဲอืมဘယ်လေးပါးလဲသူကကြာသေးတာပဲဘုရားလောင်းတဲ့တခါတခါအရေးလည်းကြတဲ့ခါရှိတာပဲသိစ္ဆာလည်းရှိသေးတာအဲတော့ဆင်းရဲဒုက္ခတွေအများကြီးရောက်ခဲ့ပါလေအဲဒီဒီကံများစွာပြလက်ထက်မတိုင်ခင်သူမိတာရသေးဘဝမရောက်ခင်ဒီရင်ကာလကတော့သူများလိုပါပဲသူများလိုအတူတူပဲရှိသေးတယ် နေတာကြတယ်မရသေးခင်တော့သူများတဲ့သိပြီးတော့မထူးကြတာတွေဒီလိုပဲအဲဒါတင်းပုဂ္ဂိုလ်တွေလိုပဲကုသိုလ်တွေပြုတဲ့ခါပြုအကုသိုလ်တွေပြုတဲ့ခါပြုဘယ်လေးပါးကြတဲ့ခါကြอืมလူပြင်းသားကြီးရောက်တဲ့ခါရောက်အမျိုးမျိုးဒုက္ခဒုက္ခတွေကြုံတွေ့လာခဲ့ရတာတရားလုံးတော့လဲဒီလိုပါပဲအဲ့ဒါတွေကဘာကြောင့်ဒီလိုသံဃာဘဝတွေနဲ့ထပ်ခါထပ်ခါဖြစ်ပြီးတော့ ဆင်းရဲဒုက္ခတွေရောက်နေရတယ်လေဆိုရင်သစ္စာလေးပါးတရားမသိလို့ပါပဲအဲဒီရှိရှိကဘာရှိရှိကာလတွေကလည်းပဲဘုရားစုစုတွေပွင့်သွားတာပဲဘုရားတွေဆိုတာပွင့်နေတာပဲအဲဒီပွင့်တဲ့ဘုရားတွေလက်ထက်တုန်းကဟိုဘောရဏဆရာဘုရားအလောင်းတော်ဟာလဲနိဒကြရဲမရခင်တုန်းကဆိုရင်သူများလိုပါပဲဒီလိုပဲအမှုမဲ့မှမဲ့อืมမိမိရောရောနေလာခဲ့လို့ သစ္စာလေးပါးတရားမသိဘူးမသိလို့တန်တရားကာလကြီးမှာရှည်လျားစွာဘဝဆက်ဆက်ကျင်းသီလာခဲ့ရတယ်မြတ်စွာဘုရားဤတပိသားဖြစ်တဲ့ဇလာရိဘုရားရှင်မောဂလန်တို့မှာစပြီးတော့အခုတဲ့အတိုင်းပုဂ္ဂိုလ်တွေပေါ်လေဘုရားသာဝကဖြစ်တဲ့ပုဂ္ဂိုလ်တွေဟာဒီပုဂ္ဂိုလ်တွေလည်းအထူးပြောစရာမလိုသူတို့ကတော့ရှည်ရှည်သောဘုရားလက်ထက်တွေတုန်းက သစ္စာလေးပါးတရားသိအောင်လို့မလေးလာမကျင့်သုံးခဲ့လို့ယခုတဲ့တိုင်သူရှိနေတာပါအဲယခုဘဝသစ္စာလေးပါးတရားသိအောင်လို့ကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေကသိပြီးတော့သံဃာဘဝကလွံ့မြောက်ပြီးတော့သွားကြတယ်အဲဒီတော့သံဃာဘဝကလွံ့မြောက်ဖို့ရာသစ္စာလေးပါးတရားသိဖို့အရေးကြီးသည်သစ္စာလေးပါးတရားမသိရသေးလို့ရှိရင်အပယ်လေးပါးကမလို့ဘူး ပယ်လေးပါးကဘယ်လိုဒါနာကုသိုလ်တွေနဲ့ပြည့်စုံနေစေကမူဘယ်လိုသီလကုသိုလ်တွေနဲ့ပြည့်စုံနေစေကမူဘယ်လေးပါးကမုချလွတ်ပြီလို့မဆိုရဘူးဒီဘုရားကပြုထားတဲ့ဒါနာကုသိုလ်မျိုးမျိုးတွေသီလကုသိုလ်မျိုးမျိုးတွေရှိနေတဲ့အတွက်ဒုတိယဘဝမှာတော့ဖြင့် အဲကောင်းရဘဝရောက်မယ်ဆိုတာတော်တော်သိကြပါတယ်ဒါကတော့ဘာလို့တော့ကုသိုလ်ကအာကြီးနေတာဒါတော့တော်သိကြပါအကယ်၍ဒီကဏိခာကာလအာယောနိသောမတိကာရနဲ့မသိမနဲ့နှလုံးသွင်းလို့အပေပုံရောက်သွားတော့မှသိမကြတာဘူးဒီလိုပုဂ္ဂိုလ်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကသတေနိဒီကောသလမင်းကြီးမိဖုရားမာလိကာဒေဝီဆိုတာရှိတယ်မြတ်စွာဘုရား သွန်အစာကြည့်တဲ့ပစ္စည်းလေးပါးတွေလူသားဆက်ကနေဒါပဲမြတ်စွာဘုရားကြီးတတိတကမှာအရင်ပဲမြတ်စွာဘုရားဟောတော်မူတဲ့တရားတွေလည်းနာကြနေတာပဲအသိလိမ္မာပညာတွေလည်းပဲရှိပါတယ်ကုသိုလ်ကောင်းမှုတွေအများကြီးပါပဲဒါပေမဲ့လို့သူကသစ္စာလေးပါးတရားကတော့မသိသေးဘူးသူကသောတာပန်တရားမဖြစ်သေးဘူးအောက်တိဆုံးသောတာပန်တော့မဖြစ်သေးဘူးဒီကနေ့ခါကာလကြတော့

မြတ်စွာဘုရားဤတတိသားတွေလည်းပဲပြီးမှာပဲနတ်တေဇမာတွေအချို့ကလည်းပြီးကြမှာပဲငါကိုယ်တိုင်လည်းဒီမှုပြီးနေတာမတော်တဲ့အမှုငါပြုမိတာပဲဆိုပြီးနှလုံးမသားမရတဲ့စိတ်နဲ့သိသွားတယ်သိတော့သူအဝီဇီငရဲကြသွားတယ်လို့ဆိုတယ်သူကလည်းပဲဟုတ်တယ်မင်းကြီးဘာမှပြင်းကြည့်ပဲနဲ့လုံလုံကဲကဲသွားပြီးတော့သူကသွဲခဲ့ အဲဒီစွစွဲချင်းကြောင့်ဒီကနေ့မှသူနှလုံးမသားနေရာဖြစ်ပြီးတော့ပြေသွားတော့အဝိဇ္ဇငရဲ့ကြသွားဝိဇ္ဇငရဲ့ကြသွားတော့ဘေနိကောသလမင်းကြီးကလည်းအမနာချင်းမြန်လို့ပါတယ်သူမိကြီးကလင်းလင်းမာမာရေးချာချာရှိတဲ့အတွက်ကြောင့်ရုပ်စင်းအင်္ဂါတွေကတော့အခြားသောမိကြီးတွေလောက်မပြည့်စုံဘူးလို့ဆိုပါတယ်အမျိုးအချင်းလည်းပဲ ပန်းတယ်မျိုးပါဖြစ်လာလို့မျိုးပါဖြစ်လည်းပဲသူကမမြပါဘူးအဲသူကမျိုးကုန်လည်းမရှိကြပါဘူးဒါပေမဲ့လို့အသိလိမ်မှာပညာကရှိမင်းကြီးကိုကောင်းရကောင်းကြောင်းနေအများကြီးသူကညွန်ကြားတာသတိပေးတာဒါတွေဒီကျေးဇူးတွေသူကသတိရပြီးတော့ဝယ်လွန်သွားတဲ့အခါကလားသူမိဖုရားအတွက်စိတ်တော့ကတွေဖြစ်တယ်อืมဒီသွားချပြီဘယ်နဲ့ရောက်သွားချပါလိမ့်မလဲ ဒီလောကကြီးပြင်းပြီးတော့မြတ်စွာဘုရားထံကိုမင်းများမလို့သွားမြတ်စွာဘုရားကလည်းမင်းများလို့ရှိရင်ဖြင့်သူအမှန်တည်းပြောရင်သာပြီးစိတ်မချမ်းသာဖြစ်အောင်မှာကြောင့်မမင်းပြအောင်သတိမရအောင်လို့ပဲဒိဋ္ဌာကမြတ်စွာဘုရားဒီရောက်လို့ရှိရင်အဲ့ဒီကိစ္စတွေမေ့သိဉာဏ်တွေမင်းများကြောက်ထားပြီးပြန်တော့အိမ်ကျမှပြန်သတိရဘလို့ပဲခုနှစ်ရက်တိုင်တယ်ဘုရားတန်သွားတိုင်းသွားတိုင်း မာလိကမိဖုရားကွယ်လွန်သွားပါတယ်ဖုရားပဲရောက်ပါလိမ့်ဘယ်ဂတိရောက်နေပါလိမ့်မလုံးမင်းမလို့သွားတဲ့ဥစ္စာဖုရားထံရောက်သတိမေလည်းမမေးရဘူးသတိမေအောင်လို့လည်းဆိုကြအရိဒာကြီးတာခုနှစ်ရလွန်မြောက်တဲ့အခါကာလကြတော့မှမြတ်စွာဘုရားထံရောက်သွားတဲ့အခါဒီတော့မြတ်စွာဘုရားအရိဒာမကြီးဘူးဒီတော့မေးဒီခါကာလကြတော့မာလိကကသူအကုသိုလ်ကရှိပေမဲ့လည်းကုသိုလ်တွေကအားကောင်းတော့ ငရဲကသူကလူပြည်က9ရက်လောက်နဲ့သူကငရဲဘွားကနေလွတ်လာတာနတ်ပြည်ရောက်သာဝိနနာပြည်ရောက်ဒါတော့မှဘောဒလာမင်းကြီးအမြတ်စွာဘုရားမေမာနိကဒေဝီချင်းဆုံးသွားတာ9ရက်ရှိပါပြီဗျာဘယ်များရောက်သွားပါလိမ့်ဗျာဆိုတော့မြတ်စွာဘုရားမင်းကြီးမစိုးရင်နဲ့သူကုသိုလ်ကောင်းမှုတွေနဲ့ပြည့်စုံတော့ နတ်ပြည်ရောက်နေပြီလို့ဟောကြားလိုက်တော့မင်းကြီးကသိအားရတယ်ဗျာရောက်မှာပါပဲတဲ့ဒီလိုဒီလိုမျိုးသမီးမှမရောက်လို့ရှင်လည်းပဲနတ်ပြည်ရောက်เสียမရှိပါဘူးတဲ့အမှန်တန်လိမ်ပါပါတယ်အမှန်တန်သိတာပါတယ်ဖရာကြီးတရားကြီးသံဃာကြီးနဲ့စပ်ပြီးတော့အမှန်တန်ပဲကြောင်းကြဆိုင်ပါတယ်တဲ့အမှန်တန်သိလိမ်ပါနဲ့ပြည့်စုံတဲ့ကုတော်ကောင်းကြီးပဲတဲ့ကုတော်ကောင်းမလေးอืม တော်ပါပြီဆိုပြီးတော့ဒီမှာဝမ်းမြောက်ဝမ်းသာကြီးရဆိုတာအဲ့ဒါကတသိတာရကလေးပါပဲဒီကနေ့ခါကလာမသိမတဲ့နှလုံးသွင်းလို့အပယ်လေးပါးကြောက်ရောက်စေကာမူကုသိုလ်ကောင်းမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုတာငရဲတွေအပယ်လေးပုံမှာကြာရှိစွာမတည်ပါဘူးသူကသူကုသိုလ်နဲ့သူအကျိုးပေးပြီးတော့ကြတော့ကောင်းရမြတ်ရာတွေလူဘဝနတ်ဘဝတွေပြန်ပြီးရောက်လွယ်ပါလေမခဲရင်ပါဘူးဒါကြောင့် ယခုဘဝမှာဒါနသီလစာရည်တဲ့ကုသိုလ်ကောင်းမှုတွေများစွာနဲ့ပြည့်စုံပြီးတော့နေတဲ့ပုဂ္ဂိုလ်တွေအခုတော့ဒုတိယဘဝမှာကောင်းရာဘဝရောက်မယ်ဆိုတာသိကြပါသည်ဒုတိယဘဝအကယ်၍အာယောနိတမသိကာရကြောင့်မရောက်နိုင်ဘူးတော့မကြခင်အတွင်းတတိယဘဝမှာသူကရောက်နိုင်တယ်။ဒါကြောင့်ကုသိုလ်ကောင်းမှုတွေဆိုတာအားကိုးရပါတယ်ဒီလိုအားကိုးရတော့လည်းပဲတတိယဘဝသရုဒ္ဓဘဝစသည်ဖြင့်နောက်တော့ဘဝတွေကြတော့ ရောက်ရဘဝဘယ်လိုပုဂ္ဂိုလ်ဖြစ်မှမသိဘူးသစ္စာလေးပါးတရားမသိသေးတဲ့ပုဂ္ဂိုလ်ကဘုရုဇဉ်ဖြစ်နေဆိုတော့သူကကိလေသာတွေကဘာမှပယ်ရသေးတဲ့ဟာကိုကုထုဇဏဆိုကုထုများစွာသောကိလေသာတွေကိုဇဏဖြစ်စေတတ်တယ်များစွာသောကိလေသာတွေဖြစ်စေတတ်တဲ့ပုဂ္ဂိုလ်ဘယ်လောက်များတော့ဆိုအပိုင်းခြားကန့်တာမရှိဘူးဟိုတဲ့

ကလျာဏမိတ်မိတ်ကောင်းဆွေကောင်းတွေသူတော်ကောင်းတွေနဲ့ပေါင်းသင်းနေတဲ့အခါသဗ္ဗုရိသဓမ္မသူတော်ကောင်းတရားတွေကြားနာနေရတဲ့အခါယောနိသောမနတိကာရအသင့်တဲ့နှလုံးသွင်းနေတဲ့အခါကလေးလောက်ပဲအကုသိုလ်တွေမဖြစ်ဘဲနဲ့ရစဲနေတာပဲအဲသူတော်ကောင်းတွေနဲ့ပေါင်းသင်းရလို့သူတော်ကောင်းတရားတွေကြားနာနေရလို့ကောင်းသောနှလုံးသွင်းနေနှလုံးသွင်းနေတဲ့အခိုက်အတန့်မှာအကုသိုလ်မရှိဘူးကုသိုလ်ဖြစ်အဲဒီလိုကတော့ မာပမိတ်တာဆိုတဲ့မကောင်းတဲ့မိတ်ဆွေတွေယုံညာတဲ့မိတ်ဆွေတွေနဲ့ပေါင်းသင်းရတဲ့အခါမာပမိတ်တာတို့ပြောဟောတဲ့အာသာဓမ္မမသူတော်တရားတွေဆိုတာရှိတယ်မသူတော်တရားတွေဆိုတာမကောင်းမှုအကုသိုလ်တရားတွေပဲကောင်းမှုနဲ့ကြောင်းကပြန်လာတာအဲမကောင်းမှုမကောင်းမှုတွေကိုကောင်းမှုလုပ်ပြီးတော့ဟောပြောနေတာလေอืมဒီကလာလောကမှာလည်းပဲအဲဒီ လျာဏမိတ်တာမဟုတ်တဲ့ပုဂ္ဂိုလ်တွေကသူတို့အကြိုက်သူတို့သဘောကြအတိုင်းမကောင်းမှုအကုသိုလ်တရားတွေကောင်းမှုကဲ့သို့ဖြစ်အောင်ကောင်းမှုကုသိုလ်ရလို့တော့မဟုတ်ဘူးပေါ့လေသူကသာကောင်းစားချမ်းသာကြောင်းဆိုပြီးတော့အဲဒီလိုဟောပြောရင်ကြားတော့လူတွေကအသိလိမ္မာတည်းမရှိတဲ့ပုဂ္ဂိုလ်တွေကအဲဒီတိုင်းပဲသဘောကျကုန်တာတရားတွေလုံငန်းကောင်းနေပဲချမ်းသာကြောင်းနေပဲလို့အောင်းမိတ်ကုန်အဲဒီတော့ မသူတော်တရားကြရတော့အာယုန်ိတော်မနစီကာရမသိမတင်တဲ့နှလုံးသွင်းမှုတွေဖြစ်လာမကောင်းမှုအကုသိုလ်တွေပြုဝေတာတွေကြာစည်းလာအဲဒီမကောင်းမှုအကုသိုလ်တွေပြုဝေကြာစည်းမှတော့မကောင်းမှုအကုသိုလ်တွေဖြစ်တော့တာပဲဒီတော့ကောင်းမှုကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကဒုတိယတတိယဘဝတွေကြတော့ဘယ်လိုမိတ်ဆွေတွေနဲ့တွေ့မှမသိပဲอืมဘာဘာမိတ်တာတွေမကောင်းမှုအကုသိုလ်တွေပြုလုပ်နေတဲ့ပုဂ္ဂိုလ်တွေမကောင်းမှုအကုသိုလ်တွေသဘောကျနေတဲ့ပုဂ္ဂိုလ်တွေအဲဒီလိုအားတွေနဲ့ပေါင်းသင်းရလို့ရှိရင်

သစ္စာလေးပါးတရားကိုမသိမြင်လို့သောတာပတိမေဖို့မရောက်သေးတဲ့ပုဂ္ဂိုလ်ပယ်လေးပါးကြနိုင်သည်အပေသံဃာကြီးနဲ့ရောက်เสียကောင်းသည်တဲ့ကနေ့ဘယ်လိုထက်တန်းကြတဲ့ပုဂ္ဂိုလ်ကြီးဖြစ်နေပေမဲ့လို့အင်းအပြင်သေပြီးတဲ့နောက်တနေ့နောက်တနေ့မှာလူပြည်လောကနေပြီးသေပြီးတဲ့နောက်တစ်ချိန်မှာဆိုရင်ရုံးနေဆိုအပင်ကြီးကြသွားနိုင်တယ် မိဘုံကြီးတွေကခုံစင်းရတယ်လို့တခါလေကျုံနဲ့ကြသွားနေတယ်မင်းကြောက်ကြကောင်းပါလေဟိုကြတော့ဘယ်သူမှမကယ်နိုင်ဘူးအဲလူပြည်လောကတွေနတ်ပြည်လောကတွေမှာကုသိုလ်ကအကျိုးပေးနေလို့အကျွေရန်ပြိတ္တာတွေနဲ့ဘုံတို့ကအနုဘော်တွေဘယ်လိုကြီးမားနေစေကမူသေဒီချားမဲ့ကြတော့ဘာမှဘုံတို့ရှိတာမဟုတ်တော့ဘူးအင်းဒီကဒူဒီမာနဆိုတာကြားလဲကြားဘူးကြပါလား လူဒီမာနကြီးဆိုတာမာနပဲသူကမာနဆိုတော့လူတော်မဟုတ်ပါဘူးသူကနတ်ပဲနတ်တော်လည်းနတ်တမညမဟုတ်ဘူးသူကမရဏိတဝဇဝရီကတထောင်တန်းကနေပြီးတော့တကိုးကြီးတဲ့နာကြီးတူပေါ်တယ်သူမင်းမင်းတော်လည်းမဟုတ်ဘူးနာသိုးကြီးတူဒါပေမဲ့လို့နာကြီး၆ထပ်ကသူ့ကိုကြောက်နေရသူ့ကိုလိုလိုက်နေသူ့ကိုမလွန်ဆန်နိုင်ကြအောင်အဲတနေ့တော့ ဘဂဝတမြတ်စွာဘုရားဤဧကသာဝကတတိယဟန်တော်တော်ဘာသူကခဲနဲ့ပေါက်တယ်ခဲနဲ့ပေါက်ဆိုပြီးတော့ဒီတိုင်းမဟုတ်သေးဘူးဆိုလူဝင်ပြီးတော့ပူးပြီးတော့ခဲနဲ့ပေါက်လို့အဲဒီရဟန်းတော်တော်ဘာပြန်တော့ပရိနိဗ္ဗာန်ဆံသွားရဟနာရဟနာမတိဧကသာဝကအဲ့ဒါမကြခင်ပဲသူဒီမန္နာကြီးကနာဘောကစုတယ်ပြီးတော့ပြေသွားတော့ အဝီစီငရဲကြသွားတယ်လှုပ်နိုင်ကြဘူးအဲဒီကြတော့ငရဲသားတွေငရဲသားတွေနေဆက်တိုင်းသူကခါနေရတာဘယ်သူမှကူညီမဲ့လူလည်းမရှိဘူးဘယ်နဲ့မှမတတ်နိုင်ဘူးအဲဒီလိုအပယ်ငရဲကြရောက်သွားတဲ့ခါကာလကြတော့ရှင်းရှင်းသောကာလတွေကဘယ်လိုတကူဣတိပတ်တွေပြည့်စုံခဲ့ပြီမယ်လို့ဘာမှထောက်ရတရားမရတော့ဘူးတဲ့ပြီးတော့ဒီစရာစဉ်းစားကြည့်သားများဆိုကြောက်เสียကောင်းပါတယ် အခွင့်အရေးရနေတော့ပြည်စုံနေတော့တစ်စင်းနဲ့တစ်စင်းနဲ့တိုးတက်သွားဖို့အောက်တမ်းမကြဖို့ရာအားထုတ်ဖို့ရာအရေးကြီးပါတယ်အဲလိုတစ်စင်းနဲ့တစ်စင်းနဲ့တိုးတက်ပြီးအောက်တမ်းမကြအောင်လုပ်ငန်းကလည်းပဲသိကြတာကသစ္စာလေးပါးတရားသိဖို့အရေးကြီးတယ်သစ္စာလေးပါးတရားမသိရင်မသိကြဘူးဒီပြညာတွေကောင်းတော့ကောင်းပါရဲ့ကောင်းဝင်မှလို့မသိကြဘူးကွအဲလိုသစ္စာလေးပါးတရားသိဖို့အရေးကြီးတယ်မြတ်စွာဘုရား ဟိုစဉ်ခါကာလရဟန်းတော်တွေတရားဟောနေသစ္စာလေးပါးတရားသင်တို့လည်းငါလည်းသိပြီသင်တို့လည်းသိပြီသံဃာမှာမကျင်လျရတော့ဘူးသူဆင်းရဲတွေကလွတ်မြောက်သွားပြီလို့ရဟန်းတော်တွေကိုအားပေးအနုမောဒနာနေခြင်းဟောပါတယ်ဒါကဟိုတုန်းကပေါ့အဲအခုတော့အကုန်လုံးသိပြီလို့တော့မဆိုနိုင်ဘူးပေါ့လေဒါပေမဲ့လည်းသိတဲ့နေရာလေးတော့ပြီးတော့အခုတရားနာပရိသတ်တွေထဲမှာဟိုသိတဲ့နေရာလေးပြီးထားတဲ့အတွက် သာဝတိယာတွေတော်တန်ရပြီလို့တော့ဒီလိုတော့ဆုံးပြနိုင်မှာပေါ့လား။ဒါကြောင့်သစ္စာ၄ပါးတရားသိဖို့ရေးကြည့်ပါလေ။သစ္စာ၄ပါးတရားဆိုတာဘာတွေတော့ဆိုရင်ဒုက္ခအရိယာသစ္စာဒုက္ခသမုဒိယအရိယာသစ္စာဒုက္ခនិရောဓအရိယာသစ္စာဒုက္ခនិရောဓဂာမိနိပိဋိဝရအရိယာသစ္စာဒါကပါဠိတော်ကခေါ်တဲ့အမည်တွေအဲနောက်နောက် နောက်မှပြုတဲ့ကြမ်းတွေကတူတူတူတူလေးနဲ့ခေါ်ရအောင်ဒုက္ခသစ္စာသမုဒယသစ္စာအရိယသစ္စာမေဃသစ္စာလို့ဘယ်လိုခေါ်ထားပါလဲဒါကတူတူလေးနဲ့ခေါ်တာအတူတူပါပဲရွယ်ချက်တော့အတူတူပဲဟောကတော့မေဃသစ္စာဆိုတဲ့နေရာမှာဒုက္ခនិရောဓဂာမိနိပฏิပဒါတဲ့သူစားရည်ကြီးပဲဒုက္ခនិရောဓဂာမိနိပฏิပဒါအရိယသစ္စာတဲ့ဒီမှာတူတူလေးမေဃသစ္စာလို့နောက်ကျမ်းဆရာတွေကအတူလေးခေါ်တာ ဒုက္ခនិရောဓဒုက္ခဤချုပ်ငြင်းရာတို့ဂာမိနီဆက်ရောက်သွားတဲ့ပฏิဝရအကျင့်ဖြစ်တဲ့အရိယသစ္စာအရိယတို့ပြရတဲ့အမှန်တရားလေသူကရှင်းကြီးတယ်။အဲတော့ဒီမှာတော့တူတူတူတူမှတ်ရမယ်။အဲဆိုကြအောင်လေဒုက္ခသစ္စာဒုက္ခ စစ်အမှန်တရားသိရဲ့စစ်အမှန်တရားဒုက္ခသစ္စာဒုက္ခသစ္စာသိရဲ့စစ်အမှန်တရားသိရဲ့စစ်အမှန်တရားသမုဒယသစ္စာသမုဒယသစ္စာသိရဲ့ဖြစ်ကြောင်းအစစ်အမှန်တရားသိရဲ့ဖြစ်ကြောင်းအစစ်အမှန်တရားသမုဒယသစ္စာသမုဒယသစ္စာသိရဲ့ဖြစ်ကြောင်းအစစ်အမှန်တရားသိရဲ့ဖြစ်ကြောင်း နိရောဓသစ္စာနိရောဓသစ္စာသင်ရဲ့ချုပ်ငြိမ်းရာစေမှန်တရားသင်ရဲ့ချုပ်ငြိမ်းရာစေမှန်တရားနိရောဓသစ္စာနိရောဓသစ္စာသင်ရဲ့ချုပ်ငြိမ်းရာစေမှန်တရားသင်ရဲ့ချုပ်ငြိမ်းရာစေမှန်တရားမဂ္ဂသစ္စာမဂ္ဂသစ္စာသင်ရဲ့ချုပ်ငြိမ်းရာတို့သင်ရဲ့ချုပ်ငြိမ်းရာတို့ယောက်ျားယောက်ျားအကျဉ်းလန်းကောင်အကျဉ်းလန်းကောင် တရားသစ္မှန်တရားမေဃသစ္စာမေဃသစ္စာသိရချုပ်ငြိမ်းရာသို့ရောက်ကြောင်းသိရချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းကောင်းအကျင့်လန်းကောင်းသစ္မှန်တရားသစ္မှန်တရားမေဃသစ္စာမေဃသစ္စာသိရချုပ်ငြိမ်းရာသို့ရောက်ကြောင်းသိရချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းကောင်းအကျင့်လန်းကောင်းသစ္မှန်တရားသစ္မှန်တရားအာကောင်းစဉ် ဒုက္ခသစ္စာတဲ့ဒုက္ခဆိုတာဆင်းရဲသစ္စာဆိုတာမှန်တယ်ဆင်းရဲအမှန်ပဲဆင်းရဲအမှန်လောကမှာပုရုဇဉ်တွေနေရာချင်းတော့ချမ်းသာလို့ထင်နေပေမဲ့လို့အရိယသစ္စာနဲ့ကြည့်လိုက်တဲ့အခါကျတော့ဆင်းရဲတွေပြင်းနေတယ်တချို့ကဆင်းရဲတွေပြင်းနေများတော့ချင်းဆင်းရဲတွေပဲပြင်းနေပါလေလောကပုရုဇဉ်တွေအနေနဲ့ကြည့်လိုက်တော့ ကိုယ်ရဲ့ချမ်းသာမှုစိတ်ရဲ့ချမ်းသာမှုအဲဒီဒုက္ခဝေဒနာတွေသောမနာတဝေဒနာတွေဒါတွေဟာချမ်းသာလို့ဆိုတာသိနေကြတာမြင်တာမြင်ရရင်ချမ်းသာတယ်ကြားရင်သားတွေကြားရတာကချမ်းသာတယ်အနတ်ကောင်းတွေကိုနာရှူရတာကချမ်းသာတယ်တွေ့ထီကောင်းတွေတွေ့ထီပြီးနေရတာကချမ်းသာတယ် ဝမ်းမြေဝမ်းသာစရာတွေစိတ်ကူးစဉ်းစားကြံစည်နေရတာကချမ်းသာတယ်။သဝေသောက်ဖွယ်အကောင်းတွေစားတော့ပြီးနေရတာကချမ်းသာတယ်။ဟင်းချမ်းသာတယ်။ကောင်းတဲ့အာယုန်နဲ့တွေ့ပြီးကိုယ်ရဲ့စိတ်ထဲမှာကောင်းနေတဲ့ဥစ္စာတွေဟာချမ်းသာတွေပဲလို့ဘယ်လိုအပြီးမှပြုခဲ့ကြ။အဲဒီချမ်းသာတွေပဲရှားနေကြတာ။ လူတွေအနေတိုင်းနေတိုင်းချမ်းသာခြင်းလို့ချမ်းသာရချမ်းသာကြောင်းနေပဲရှားနေကြရချမ်းသာဖို့အရေးတွေတွေးတော့နေရကြံစည်နေရလောက်ကင်နေရသူများတွေကနိမိတ်တရားတွေယူပြီးတော့လည်းလောက်ရဘယ်သူတွေနဲ့ဘယ်လိုလုပ်ရင်ဘယ်လိုကြီးပွားချမ်းသာတယ်ဆိုရင်အဲ့ဒီနည်းတွေနဲ့နိုင်ငံလည်းပဲဒီလိုတနိုင်ငံနဲ့တနိုင်ငံလည်းအတူခိုးပြီးတော့ဒီလိုလုပ်နေရတာပဲကြီးပွားချမ်းသာကြောင်းနေဆိုပြီး အဲ့ဒီချမ်းသာတွေအရိယသစ္စာနဲ့ကြည့်လို့ရှိရင်ဒါတွေကချမ်းသာတွေမဟုတ်ပြန်ဘူးသူကဆင်းရဲတွေတဲ့ဘာလို့လဲတော့ဆိုတော့နေရာတွေကခဏခဏမစဲဖြစ်ပြနေတဲ့တရားတွေပဲချမ်းသာတွေဆိုတာမြင်လို့ကောင်းနေပါတယ်ဆိုတာကလည်းတကောင်းနဲ့ကောင်းနေတာမဟုတ်မြင်ပြီးရင်ပြောင်းရင်မြင်ပြီးရင်ပြောင်းရင်ကောင်းပြီးရင်ပြောင်းရင်ကောင်းပြီးရင်ပြောင်းရင်မမြဲတဲ့တရားတွေမြင်လို့ကောင်းတယ်ဆိုတော့ကောင်းတဲ့အာယုံလေးရှိမှသူကကောင်းတာကို ကောင်းတဲ့အာယုံလေးပြသွားတဲ့အခါသူကောင်းမှမကောင်းတော့ပဲအလုံးအများအချင်းဆိုရင်ရုပ်ရှင်ဆိုတာကြည့်ဘူးကြမှာပါပဲသူကအဲဒီရုပ်ရှင်ကားတွေများကောင်းတဲ့အကွက်ကလေးတွေရှိတာပေါ့သူကအဲဒီကောင်းတဲ့အကွက်ကလေးတွေအရေးကလေးတွေပါပဲမှန်တယ်ဘာမှလည်းဟုတ်တော့မဟုတ်ပါဘူးစိတ်ကူးရင်ကောင်းတယ်လို့ဆိုအဲဒါလေးတွေမြင်ရမြင်ရသူကကောင်းနေတယ်လို့စိတ်ကထင်ရသူ့ဟာလေးတွေကလည်းပဲမြဲတာမဟုတ်ဘူးဟိုကလည်းပဲ အယုတ်ပြတဲ့ဥစ္စာတွေကလည်းပဲအများအများပြလဲနေတာအဲဒီအရင်ကလေးတွေတစ်ခုချင်းတစ်ခုချင်းထင်တာဒါလေးတွေမြင်နေရတာကောင်းတယ်တော်ကြဒါလေးရသွားလို့ရှိရင်ကောင်းတာမရှိဘူးကုန်သွားပြီသို့သူပဲအပန်းလေးတွေလည်းပဲဒီလိုပဲအပန်းလေးတွေဒါဆိုသခြင်းကဖြစ်ရေယောဂဖြစ်ဘယ်ကဖြစ်ရေပေါ်လေသိုးနေတကယ်သိုးနေတာပဲဖြစ်အဲဒီသားလေးတွေနားထဲကြားနေရင်ကောင်းတယ်လို့ထင်နေရကြားရင်ကြောက်ရင်ကြားရင်ကြောက်ရင်ပါပဲဘယ်မှတည်ရနေတာမရှိဘူး မမြဲတဲ့ဟာတွေပဲတဲ့ပြီးတော့မမြဲတာတွေဟာကောင်းတယ်လို့ပဲဆိုနိုင်မလဲဘာမှအာမကိုရဘူးနာရတာစားရတာတွေးထရတာစိတ်ကူးစဉ်းစားကြံစီပြီးတော့ချမ်းသာရတာတွေအကုန်လုံးအာယုံကောင်းကလေးတွေနဲ့အမြဲမပြတ်တွေ့နေမှာအာယုံကောင်းကလေးတွေကလွတ်သွားလိုက်တာနဲ့တခါလဲချမ်းသာမှုမရှိတော့အကုန်လုံးပျောက်သွားတယ်ဒါတော့ဘာမှမကောင်းပါဘူးတဲ့ဒီဥစ္စာတွေဆင်းရဲတရားတွေပဲ ဒါကြောင့်ဖြစ်ပြသမျှသင်္ခါရဒုက္ခအသစ္စာရီတဲ့ဖြစ်တာပြစ်တာဖြစ်ပြမှုရှိသမျှတွေဟာအကုန်လုံးသင်္ခါရတရားတွေပဲဒီဟာဖြစ်တယ်ဖြစ်ပြီးရင်လည်းပြောက်တာပဲအဲဒါသင်္ခါရတရားဆင်ဟာဆင်ဟာအကြောင်းတရားတွေကပေါင်းစုညီညွတ်ပြီးတော့ပြုမှဖြစ်တဲ့တရားတွေဒုံနှစ်ခုရိုက်တဲ့ခါကာလတောက်ကနေဆိုအတန်လေးထွက်လာတယ်အဲဒီဒုံနှစ်ခုအကြောင်းဆုံပြီးတဲ့ခါမှာဒီအတန်လေးထွက်လာတာပဲအဲ့ဒါလိုပဲ သင်္ခါရတရားတွေယုတ်တရားနာတရားတွေဆိုတာသူအကြောင်းညွှန်တဲ့အခါအခိုက်အတန့်ဖြစ်လာမြင်တဲ့သဘောတွေမျက်စိကြည်လင်တဲ့သဘောရှိရတယ်မြင်စရာအဆင်းရှိရတယ်အဲမြင်စရာအဆင်းနဲ့မျက်စိနဲ့ဆုံမိတဲ့အခါနှလုံးသွင်းမှုရှိရတယ်အဲဒီလိုဆိုရင်မြင်မြင်မှုလေးဖြစ်လာသူဆံရအကြောင်းကြောင့်မြင်တဲ့သင်္ခါရလေးဖြစ်လာဖြစ်ပြီးတော့ဒီမြင်မှုလေးပြောက်သွားကြားတယ်ဆိုတဲ့နေရာမှာလဲ နာကြည်လင်တဲ့နာရှိရတယ်အဲဒီနားထဲမှာကြောက်လာတဲ့အတန်ရှိရတယ်နှလုံးသွင်းမှုရှိရတယ်အဲအဲဒီလိုနှလုံးသွင်းမှုရှိတော့ကြားတဲ့အတန်လေးကြားမှုဖြစ်ကြားပြီးတော့ပြောက်ပါအဲဒါဖြစ်ပြီးပြောက်နေတဲ့တရားတွေပဲသူယောဂီပုဂ္ဂိုလ်တွေမှာမြင်နေကြတဲ့ဓဝါ၆ပါးကရှုမှတ်နေရတာတွေဖြစ်ပြီးပြည့်နေတာတွေကြီးတယ်ပဲမြင်တာလေးမှလိုက်မြင်တာလေးဖြစ်ပြီးပြည့်သွားကြားတာလေးမှလိုက်ကြားတာလေးဖြစ်ပြီးပြည့်သွားတာပဲ နာနာသာသာတွေ့ထိတာဘုံလုံးဒီလိုကြီးတဲ့ပဲကိုယ်ရာသာနာလှုပ်ကြတာခြေကြီးရာကြီးတဲ့ပဲကိုယ်ကညောင်းလိုက်ပူးလိုက်နားလိုက်ကျင်လိုက် ခဲလိုက်ဒုက္ခဝေဒနာတွေဖြစ်ပြတာပဲကိုယ်လည်းကအတွေ့အထိလေးတွေတွေ့ထိပြီးတော့ကောင်းနေတာလေးရှိသေးအေးပြီးတော့ကောင်းနှွေးပြီးတော့ကောင်းအဲသက်သက်သာသာနူးညံ့သိမ်မွေ့ပြီးတော့ကောင်းအကောင်းလေးတွေရှိတယ်အဲဒီလိုကောင်းလေးလည်းပဲကောင်းပြီးသူကပျောက်သွားတာပဲဘာမှမကြောက်ဘူး စေကုစဉ်းစားကြံစီရတာတွေဝမ်းမြောက်ဝမ်းသာစေအာယုန်တွေစဉ်းစားဆင်ခြင်ပြီးတော့ဝမ်းမြောက်ဝမ်းသာပြီးစိတ်ထဲမှာကောင်းနေတာရှိတယ်ပြောနေတာကျွေးနေတာဒါလေးကလည်းဖြစ်ပြီးကြောက်သွားတာပဲအဲဒီတော့ဖြစ်ပြသမျှသင်္ခါရတွေဟာဒုက္ခသစ္စာကြီးတယ်ပဲအဲဒီဒုက္ခသစ္စာတွေသိရမှာဒီဒုက္ခတွေပြန်မှာဒါလေးကိုဒီဒုက္ခတွေပြန်အောင်လည်းမြတ်စွာဘုရားဒုက္ခသစ္စာဟောတဲ့အခါကာလမှာ

ဘေကဝေယံတို့ဒုက္ခံဆင်းရဲဟူသောအရိယာသစ္စာအရိယာတော်သိရသောအမှန်တရားသည်ကတမင်းစာပေပါနီဆင်းရဲအစစ်အမှန်ဖြစ်တဲ့အရိယာတော်သိရတဲ့တရားအရိယာတော်သိရသောအရိယာတော်ကဆင်းရဲပဲလို့မလို့သိရတဲ့အမှန်တရားဟာဘယ်ဟာတော့မေးပါလား ဇာတိပိဒုက္ခဘဝအသိဖြစ်ရတာလည်းဆင်းရဲတယ်ဘဝအသိဖြစ်မိတဲ့အတွက်တဘဝလုံးမှာတွေ့ရမယ်ဆင်းရဲတွေအကုန်တွေ့သွားတာပဲဘဝလေးစဖြစ်လိုက်လို့ငရဲတဘဝလုံးဖြစ်တဲ့ဆင်းရဲဟာငရဲမှာပြိတ္တိဘုအစာလေးသွားဖြစ်လို့ပဲဒိဋ္ဌာဆင်းရဲတွေဟာဒိဋ္ဌာမှာအစာလေးသွားဖြစ်လိုက်လို့မဖြစ်လို့ရှိရင်ဒီဆင်းရဲတွေမဖြစ်ရဘူး တိရစ္ဆာန်တဘဝတဘဝဆင်းရဲအကြည့်အဲဒီတိရစ္ဆာန်ဘဝသွားပြီးတော့ဖြစ်လိုက်လို့မဖြစ်လို့ရှိရင်အဲဒီဆင်းရဲတွေမဖြစ်ရဘူးလူလောကမှာရောက်လာပြီးတချို့တချို့ပုံကိုယ်ရတဲ့လုံးတဘဝလို့ဆင်းရဲတွေများစွာတွေ့ရတယ်အဲဒီဆင်းရဲတွေကဘယ်ကလာတော့လူလာဖြစ်လို့ပဲလူမဖြစ်ရင်ဒီဆင်းရဲမတွေ့ရဘူးအဲတချို့ပုံကိုယ်တွေလည်းဆင်းရဲနဲ့ချမ်းသာနဲ့ရော့ပြီးတော့ဖြစ်သွားလဲရှိပါတယ်ဒါပေမဲ့ဆင်းရဲတွေကလည်းတော်တော်တော့ကြီးသေးတာပဲအဲ့ဒါတွေလည်းပဲဘဝသာတိအရင်းကမဲ့ နာပြည်လောကမှာရှိတဲ့ဆင်းရဲတွေနာပြည်မှာဖြစ်လို့ပဲဆင်းရဲတွေတွေ့ရဓမ္မပြည်လောကမှာရှိတဲ့အဲ့ဒီမှာတော့သင်္ခါရဆင်းရဲလောက်ပဲရှိတော့ဟိုကြသင်္ခါရဒုက္ခဖြစ်မပြတ်ဖြစ်ပြနေတဲ့သဘောပဲရှိအဲ့ဒီဆင်းရဲတွေကဓမ္မပြည်လောကဖြစ်လို့ပဲဇာတိတိဒုက္ခဘဝတိဖြစ်ခြင်းဒုက္ခပဲလို့ဟောပါတယ်သောတုဇရာအိုခြင်းဟာဆင်းရဲပဲအိုခြင်းအကြောင်းပြုပြီးဆင်းရဲတွေမျိုးမျိုးတွေ့ရတာကတော့ထင်ရှားပါတယ် လူကြီးလောကမှာဟိုမင်းသားတွေကလည်းတွေ့နေရတော့စဉ်းစားလိုက်မယ်ဆိုရင်ကိုယ်အနီးပါဝန်းကျင်နေမဲ့ရှိနေတာပဲအဖိုးတို့အဖွာတို့ဘာလို့စသည်ချင်းဟိုမင်းပြီးတော့သရဒုက္ခတွေနဲ့တွေ့နေကြကြတယ်ဒါတွေမြင်တော့အချင်းဒီနေ့ကျရင်ငါတို့လည်းဒီလိုဖြစ်ရမှာပဲလို့စဉ်းစားရင်ကြောက်เสียကောင်းတယ်ကြောက်เสียကောင်းတယ်ရှင်သာရိပုတ္တရာကြီးရေဝဒဆိုတဲ့မထေရ ငငယ်ရွယ်ရွယ်တုန်းကပေါ့ရေဝတ္တရေဝတ္တဆိုတဲ့သူငယ်ကလေးပေါ့လေဘုရားကခုနှစ်နှစ်သားအရွယ်လေးအရှင်သာရိပုတ္တရာကသာသနာဝင်ပြီးတော့ယဟန်ပြုတော့သူ့ညီတွေရောသူ့နှမတွေရောသာသနာတော်ဝင်ဝင်ပြီးတကလားယဟန်ပြုကြဘိက္ခုယဟန်ဖြစ်ဘိက္ခုနီယဟန်မိမဖြစ်ပြီးယဟနာတွေဖြစ်ကုန်ကြအဲသူအမျိုးကတော့ယမနာမျိုးဆိုတော့ ဘုရားဘာသာကိုမယုံကြည်မကိုးကွယ်ဘူးသူ့မေကြီးကပါဠိဆိုတဲ့ပုံရင်းပါကြီးကယမနာဘာသာကိုးကွယ်တာဟိန္ဒူဘောလေယမနာဘာသာအဲဗုဒ္ဓဘာသာမဟုတ်ဘူးသူကဗုဒ္ဓကနောက်မှပွင့်လာတာကိုအစယမနာဘာသာတွေကထုံးကားနေဒါတော့ရင်သာရိပုတ္တရာရဟန်းပြုသွားတယ်ဗုဒ္ဓမြတ်စွာဘုရားရဲ့တတိခံသွားတယ်ဆိုတာလေသူတို့ကယုံကြည်ရှိတာမဟုတ်ဘူး ဘယ်ယူကြည့်တာမဟုတ်ဘူးအယူမှားသွားတယ်လို့အောက်မိမှာပဲဒီလိုပဲဘာသာတစ်ခုကဘာသာတစ်ခုပြောင်းသွားရင်မူလရှင်ရင်ဘာသာကစွဲနေတဲ့ပုဂ္ဂိုလ်တွေကအယူယူမှားသွားတယ်လွဲသွားကြပြီသေသနာစရာကောင်းတယ်လို့ပြောကြတာပဲလို့လားอืมအဲဒီလိုပဲသူကအောက်မိမှာနေတော့မြန်မာရိပုတ္တရာကိုတော့နောင်တော်ကြီးအကြောင်းပြုပြီးညီတွေရောနှမတွေရော သာသနာပေါ်ဝင်ကုန်ပြီပြီးတော့ဒီရေဝတ္တာလေးတော့ငယ်ငယ်ကလေးပဲတော့ကြာကြီးလို့ရှိရင်လည်းသူကိုကြီးနောက်လိုက်သွားလိမ့်ဦးမယ်ပြီးတော့မလိုက်နိုင်အောင်လို့စောစောကတည်းကအိမ်တော်ကြီးနဲ့ချုပ်နေမှာချုပ်ချင်မှပဲဆိုပြီးတော့ရေဝတ္တာကိုခုနှစ်နှစ်သားလေးလက်ထပ်ပေးတယ်ဆိုတော့အိန္ဒိယမှာတော့သူတို့လိုငယ်ငယ်လေးတွေလက်ထပ်ပေးတယ်ထုံးစံရှိတယ်လက်ထပ်ပေးပြီးတဲ့အိမ်တော်ရေးကိစ္စတွေတော့ဘာမှမလုပ်ရပါဘူးလို့လည်းမလုပ်တတ်သေးပါဘူးသူတို့ကတော့ဒါက စာချုပ်သဘောမျိုးပါပဲသူ့ဟာသူနေနေတာကလေးကလေးတိုင်းသူ့ဟာသူတခြားစီနေနေကြတာပါပဲအချိန်ရွယ်ရောက်တဲ့ခါကာလကြမှာအိမ်တော်ရေးရတယ်သူတို့ဆောင်ရွက်ကြတယ်အဲဒါခုနှစ်နှစ်သားရွယ်လေးခုနှစ်နှစ်သမီးလေးနဲ့အမျိုးတူတာဟိုလည်းပုံနာတစ်သေးသမီးပေါ်လေအဲဒါလေးနဲ့ဆက်စားပြီးတော့သူတို့လက်ထပ်ပြီးလက်ထပ်ပြီးတော့သူတို့အဖွားကြီးတွေကိုသရော့ကြတာကိုလက်ထပ်ပြီးတော့ တော့ခွားကြီးတွေအဆူပေးအသက်200အသက်120ကြီးတယ်ခွားကြီးတွေအဆူပေးငါတို့ကဲတော့အသက်120ကျော်အသက်ကြီးဒီကြမှာကြပါစေချမ်းသာကြပါစေကောင်းစားကြပါစေကြီးပွားကြပါစေခွားကြီးတွေအဆူပေးတာတော့ဒီကလေးတွေမင်္ဂလာဆောင်သူတို့သားသူတို့သမီးတွေအဆူပေးတော့ဇေဝတကစဉ်းစားတယ်ဟွန်း ဒီနှမလေးလည်းပဲအဖွားကြီးလိုပဲအသက်120ဒီလိုပဲဆံပြူသွားကြိုးတွေဖြေဦးမှာလားလို့နေဟဲ့ဒီလိုအသက်ကြီးပြီးဖြေဦးမှာဘောနင်တို့ဒီနေ့ကြလို့ချင်းဒီလိုရှိရမှာပဲနင်တို့ဒီလိုကြောတဲ့အတွက်ငါစုကောင်းမုံအောင်ကောင်းတဲ့မင်္ဂလာစုပေးနေအသက်120ကျော်တို့လိုတကယ်အသက်ကြီးပြီးတော့နေရအောင်လို့စုပေးတာဒီလိုရှိရမှာပဲဆိုတော့သူကစဉ်းစားကြည့် တော်တော်နေရာမကြတာပဲဒီလိုဒီနေ့ကျဦးအောင်မကလေးလေးကြည့်ပြီးစဉ်းစားတာမစဉ်းစားတာကမတော်စဉ်းစားခဲ့တယ်လားကလေးမကျော်နဲ့တော်တော်ကြီးတယ်လို့တော့တဲမစဉ်းစားဘူးဟိုအိုးနေတဲ့ဖွားကြီးတွေဖိုးကြီးတွေတွေ့ရမယ်လို့သူတို့ကအိုးနေတာကိုကတော့မအိုးသေးဘူးလို့လို့ဘာလို့လို့နဲ့အဲကိုတော့တဲ့တောက်လည်းတဲ့တဲအိုးပဲလို့တဲမထင်လာဘူးသူကတဖြည်းဖြည်းမှသူ့ဟာသူ့အိုးလာမှမတတ်နိုင်လားအဲဒီကလေးတွေကသူကစဉ်းစားတယ်စဉ်းစားတော့ ဒီလိုအိုမှာပြင်းနေရမကြပါဘူးဒီလောကကြီးတဲ့ဘာနေရကြလဲဒီလိုဆိုဆံဖြူသာသွားဖြူသာပြီးဖွာကြီးဝကြီးလိုဖြစ်အောင်မယ်ဆိုရင်ဘာမှနေရမကြဘူးอืมဒီလိုမအိုးတဲ့မဆင်းရဲတဲ့ဤတော့ကျုံမှာပဲတို့ကိုကြီးတော့ပြီးကောင်းပြီးလိမ့်မယ်ဆိုပြီးတော့ဒါကြတဲ့မင်္ဂလာသဘိဇာပြီးလို့တို့သမီးဆောင်းယူလာတဲ့လားအခါမှာလဲစတင်ပြီးတော့လာတော့လမ်းကြတော့သူ

မိမိကိုယ်တိုင်အိုးလာတဲ့အခါပိုသိကြမှာပေါ့ဒါကမိမိကိုယ်တိုင်အိုးနေတဲ့ပုဂ္ဂိုလ်တွေမှာအဲသံပြူတာကတော့ထားတော့ကိစ္စမရှိဘူးမနာမကျင်လို့တော်သေးရဲ့မမြင်ရရင်မကြည့်ပဲနေပြီးတာဆိုမှန်နဲ့မကြည့်နဲ့မှန်နဲ့ကြည့်ရင်တော့ကိုယ့်ရုပ်ကိုမြင်နေရင်စိတ်ကြကျင်ပြက်နေအောင်လားမကြည့်ပဲနေလို့ကျင်သူကကိစ္စမရှိပါဘူးသူကတော့သဘင်ဖြူတာတော့ဘာမှကိစ္စမရှိဘူးဟောဘုန်းကြီးကသဘင်ဖြူနေကိုယ့်ကမမြင်ဘူးသူများပြောရဖြူနေပြီဒီသာမရှိပါဘူးလို့ခါနေသူကနားလည်းကျင်တာမဟုတ်ဘာမှကိစ္စမရှိဘူး အေးသွားမနာရင်တော်တယ်မျက်စိမနာရင်တော်တယ်နားမထိုင်ရင်တော်အဲ့ဒါကြီးအရေးကြီးတယ်ဆိုပြောရလို့ဆိုတာဒါပေကကိစ္စလေအဲသွားကြိုးတာတဲ့နေရာမပြောင်းသွားကြိုးတာကတော့သဆိုင်ရင်တော့ဖြစ်တဲ့ဖြစ်တာပေါ့လေဒါပေမဲ့လည်းသူ့စားပဂတိလောက်တော့မကောင်းဘူးတကားပဲမပြောလို့မရှိဘူးသမင်းတွေပါလေစားပြီမလားတဲ့နေရာမပြောင်း နာထိုင်တာလည်းမျက်စိမုံတာတော့အဲ့ဒါတွေကတော့တော်တော်ဆိုးတယ်အဲ့ဒီမျက်စိမုံတာကပိုးပြီးတော့ဆိုးတယ်မျက်စိမုံလို့ရှိရင်ဖြင့်ပိုးမမြင်ရဒီမမြင်ရတယ်မြင်မကြောက်ဘူးအသုံးချလို့တဲမကြည့်နာထိုင်ညာလည်းပဲနာသူများပြောတာတွေမကြတော့ကြားကျင်တာဟိုသိနေရမကြောက်အဲ့ဒါကလည်းပဲဟာမကြောက်ဘူးတော့ဒီအသုံးကျတဲ့ကိုရင်ကလည်းတစ်ဖြည်းဖြည်းချွေရင်းကိုရင်ဘာမှနေရာမကြပါဘူးအရေးတွေတွန်းခါတွေကိုင်းအာရင်နေနဲ့ စားရင်လည်းမစားနိုင်အိတ်ချင်လည်းမအိတ်နိုင်တာအိုလို့ဆင်းရဲတွေပြရတာဟာဒါကြောင့်အိုခြင်းဟာလည်းဆင်းရဲပဲနာဖျားခြင်းမကြောက်မမာခြင်းဆိုတော့ထင်ကြတာကတော့ကာယကဒုက္ခအဲသေခြင်းဆိုဆင်းရဲအမှန်တရားပါတယ်သေတာလည်းမကောင်းတာပဲရှိတော့မလဲနောက်ဆုံးသေပြီးရင်ဘယ်ရောက်မှမလဲသေတာမကောင်းဆုံးပဲသူကမသေးခင်အတွင်းလည်းသောကပရိဒေဝတွေဖြစ်ရဆိုရင်ရတယ်ဆိုရင်ကြအကြောင်းနေနဲ့ဖြစ်ပြီးတော့ ပျက်စီးပြီးတော့ဆွေမျိုးသားချင်းတွေပစ္စည်းဥစ္စာတွေအဲ့ဒါတွေဆုံးရှုံးပျက်စီးသွားတာတွေတွေးပြီးစိတ်ပူဆွေးရတယ်မကောင်းဘူးမဖြစ်သေးတဲ့ပျက်စီးမဲ့အေးရေနှောင်ရည်မျောပြီးတော့ကြောက်နေရတာယွန့်နေရတာတွေဒါတွေကလည်းပဲတော်တော်ဆိုးပါလေခုခေတ်ကာလတွေတဲမကောင်းတဲ့ခါကလည်းဒီလိုဟာတွေကလည်းပဲ အဲစောင့်ရှောက်တွေပါလေမလုံခြုံတဲ့နေရာတွေလူတွေကောင်းကောင်းအေးရကောင်းကောင်းမစားရဒုက္ခတွေတရောက်ကြတယ်လို့ပြောတာကြနာတော်လည်းနေရာမကြပါဘူးဒီဥစ္စာတွေဘောကဒုက္ခတွေနဲ့တွေ့နေတယ်ပရိဒေဝဒုက္ခတကယ်အရေးတွေနဲ့တွေ့တဲ့အခါကျတော့မတတ်နိုင်တော့ငိုကြွေးရဆင်းရဲတွေဒုက္ခကိုဆင်းရဲတွေတဲ့ခေါင်းကနာကြနာပြားခြင်းမကြမ်းမမာခြင်းကစပြီးတော့ပေါ့နေတာအလုပ်တော်ချင်းစူးစူးချင်းတွေပါတယ်အကုန်လုံးပါပဲကိုယ်ထဲမှာ နာကျင်ကြိုက်ခဲမှုမခံနာမှုတွေအကုန်လုံးဒါတွေကဒါရိကဒုက္ခကိုဆင်းရဲတွေခေါ်တယ်ဒါတွေကတော်တော်ကိုမကောင်းတဲ့ဥစ္စာတွေပါပဲဒေါမနတာတဲ့စိတ်ဆင်းရဲတွေတဲ့စိတ်မချမ်းသာမှုတွေဒါတွေကအဲ့ဒီအနှစ်ခုကတော့အဆိုးဆုံးပါသူတို့နှစ်ခုနှုတ်ပြလိုက်ရင်တော်တော်နေတာထိုင်တာရှိသွားဥပါယသာစိတ်ပြင်းစွာပူပါမှုတွေမကောင်းဘူးဖြစ်မှဖြစ်ရလေရင်ဆိုပြီးပူပါရကိုယ်လိုအတိုင်းမဖြစ်တာတွေ

မုန်းတဲ့ပုဂ္ဂိုလ်တွေမုန်းတဲ့ပုဂ္ဂိုလ်တွေနဲ့အတူတွေ့နေရမြင်ရရင်ကိုကြားရရင်ကိုတော်တော်အဲ့ဒီပုဂ္ဂိုလ်ကိုမြင်ရရင်အဲ့ဒီပုဂ္ဂိုလ်ကြားရင်တဲမနေရမကြဘူးဒီပုဂ္ဂိုလ်နဲ့တွေ့ဆုံနေရရင်တော်တော်ကိုသိဆင်းရတာပဲမုန်းစရာဖြစ်တဲ့အာယုန်တွေအဆင်းအတန်အနအရသာမကောင်းတဲ့အာယုန်တွေပေါ့လေအဲ့ဒီအာယုန်နဲ့တွေ့ရင်ဒါကလည်းဆင်းရတာဒါကဟိုဒုက္ခသစ္စာတွေပေါ်အောင်လို့မြတ်စွာဘုရားဟောတယ် ပြီးတော့မုန်းစရာတွေနဲ့တွေ့တာဆင်းရဲဟုတ်တယ်ချစ်စရာတွေနဲ့တွေ့လို့ရှိရင်တော့ဆင်းရဲမဟုတ်ဘူးလားလို့မေးစရာရှိတယ်အဲ့ဒါလည်းဆင်းရဲပါပဲဒုက္ခသစ္စာကတော့ဟိုကဆင်းရဲသို့တော်လည်းမပေါ်ဘူးအဲ့ဒါကတော့မုန်းစရာတွေမုန်းစရာအာယုန်တွေနဲ့တွေ့ရဲ့မုန်းစရာအာယုန်နဲ့တွေ့တဲ့အခါကလည်းဖြစ်ပြသွားတာကလည်းပဲသင်္ခါရဒုက္ခပဲဆင်းရဲပဲချစ်စရာအာယုန်တွေနဲ့တွေ့နေပြီအဲကိုမြင်တာလေးမြင်နေပြီဒါဟာတော့ဆင်းရဲမဟုတ်ဘူးလို့ဆိုရမလားဒါလည်းဆင်းရဲပါပဲ

အဲဖြစ်စရာတွေနဲ့ကိုယ်ကွန်းခွတ်ခွာရတယ်ဖြစ်စရာအာယုန်တွေဖြစ်စရာပုဂ္ဂိုလ်တွေအဲဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတာနေရသားရယ်မရရယ်သမီးရယ်မိဖအဆွေမျိုးမိတ်ဆွေသင်္ဃာတွေမနချစ်ကြောင်းဝင်တဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေဟာပေါ့လေဒါတွေနဲ့မကွဲခြင်းမနဲ့ကွဲရရင်ဆင်းရဲတယ်တဲ့ဒါအထင်ရှားပါတယ် အဲချစ်ခင်စရာဖြစ်တဲ့အာယုံဝတ္ထုတွေတဲ့အသင်းအာယုံအနာအာယုံအနတ်အာယုံအရသာအာယုံအသွေးထိအာယုံအဲသုံးဆောင်တွေဒီဝဥစ္စာယရနာတွေအဲ့ဒါတွေကွဲသွားလို့ရှိရင်ကိုသိသေးတာတဲ့ပစ္စည်းတွေပါတယ်တနည်းနည်းနဲ့ဉာဏ်မျိုး၅ပါးတနည်းနည်းနဲ့ပျက်စီးသွားလို့ရှိရင်ကွဲသွားတာဘောရတာသိပြစရာမနာကောင်းတာပဲတချို့အဲသိပြပြီးတော့တချို့ယူရင်လည်းယူရတယ်ပြင်ရင်လည်းပြင်ရတယ်ဒီဥစ္စာနာကိုသိုးပါတယ် အဲဒါကြောင့်ရှင်းစရာအာယုံဝတ္ထုပုဂ္ဂိုလ်တွေနဲ့ကိုယ်ကွင်းခွဲရခြင်းဆင်းရဲပဲတဲ့နော်မုန်းစရာအာယုံဝတ္ထုတွေနဲ့ကိုယ်ကွင်းခွဲပါရတာတော့ဆင်းရဲလို့ဘာလို့မဟုတ်တော့လဲအဲ့ဒါမထင်ရှားလို့ဆင်းရဲတော့ဆင်းရဲဟုတ်တာပဲလားလေမုန်းစရာတွေနဲ့ကွဲသွားတဲ့အခါဆိုတော့မမြင်တာတွေနဲ့ကင်းကွာသွားတဲ့အခါမှာလူတွေကချမ်းသာတယ်လို့ထင်နေတာမုန်းတဲ့ပုဂ္ဂိုလ်တွေနဲ့မတွေ့ရပဲနေတာချမ်းသာတယ်လို့ထင်နေတာ အဲ့ဒါတော့ဆင်းရဲလို့မဖြစ်ဘူးနားမလည်လို့မဟုတ်တာအမှားချင်းအဲ့ဒါလည်းဒုက္ခသစ္စာမုန်းစရာတွေနဲ့ကွဲနေတဲ့အခါဒီကလည်းပဲဖြစ်ပြနေတာယုံနာတရားသင်္ခါရတရားတွေပဲဖြစ်ပြသညာသင်္ခါရဒုက္ခသစ္စာတွေအကုန်လုံးပါပဲဒါပေမဲ့လို့အဲ့ဒါကမပေါ်လွင်လို့မြတ်စွာဘုရားမဟုတ်ပေါ်လွင်တဲ့ဟာနဲ့ဟောတာယံပိဿာနာလဝိတာပိဒုက္ခယံပိယေနပိအကျင်ယေနဗေဒမေနအကျင်တရားရှင်လေး အိသံအိသံတော်လိုခြင်းပါလေနာလဝတိမယတံပိထောမရနိုင်တာကိုလိုခြင်းတောင်းတာခြင်းသဘောတည်းလေဒုက္ခဆင်းရဲပင်ဤကြံပိရေနာကြံပိရေနာပိဆိုပြီးတော့သက္ကရာကအခွင့်ဒီကကဓမေနဆိုပြီးတော့ဆက်လိုက်ကြံပိရေနာပိဓမေနအကျဉ်သဘောဖြင့်အကျဉ်သဘောဆိုတာ ဘယ်လိုအားလုံးဆိုတော့နှစ်နည်းရပါတယ်အာလနိယဝတ္ထုဘာဝမရအပ်တဲ့ဝတ္ထုကိုအဲမရအပ်တဲ့ဝတ္ထုအဖြစ်ကြောင်းဒီလိုနဲ့လည်းရပါတယ်မရနိုင်မရနိုင်တဲ့ဝတ္ထုဖြစ်သောကြောင့်နားလည်းပဲဒီမရဘူးလို့ဒီမှာဆက်ရမယ်အဲယေနာပိဓမေနအကျဉ်လူကျင်ချင်းသဘောဖြင့်ဆိုတော့အိဋ္ဌာအိဋ္ဌာတော့လူကျင်ပါလေလူကျင်တတ်တဲ့တဏှာချင်းလူကျင်နေပါလေ လိုချင်တဲ့သဘောဖြင့်လိုချင်နေပါလေမရဘူးလို့နှစ်နည်းရပါတယ်ကရိုင်းနဲ့စိတ်နှစ်ခုဖွင့်ဒါပေမဲ့လို့ကရိုင်းဖွင့်တာမှနောက်အကုန်လုံးပြန့်နှံ့စိတ်နဲ့ကတဲမပြန့်နှံ့တာမိတို့မရနိုင်ဒီကိုလိုချင်ခြင်းသဘောသည်လीလိုချင်တယ်ဆိုတော့တဏှာပဲလိုချင်တယ်တောင်းတာတယ်ဆိုတော့တဏှာပဲအဲဒီတဏှာသည်လေဒုက္ခဒုက္ခသစ္စာပဲဆင်းရဲပဲဒါလည်းထင်ရှားလို့ဟောတာဒီဥစ္စာ မရနိုင်တဲ့ဟာလိုချင်တာဆင်းရဲရနိုင်တာလိုချင်တာတော့ဆင်းရဲမဟုတ်ဘူးလို့ဆိုရမလားလို့မေးကြချင်းတူတူပဲဆိုတာမရနိုင်တာလိုချင်တာရနိုင်တာလိုချင်တာတူတူပဲထနာကြည့်တယ်ဒါပဲမဲ့လို့ရနိုင်တာလိုချင်တာကတော့သူရသွားမှာဟိုရသွားတော့သူကဆင်းရဲမပေါ်လာဘူးသူကဆင်းရဲလို့မဟုတ်မရနိုင်တာသွားလိုချင်နေတော့မမီတဲ့ပန်းတုံးခုလန်းဆိုတာကိုယ်နဲ့မဆိုင်တဲ့ဥစ္စာတွေသွားပြီးလိုချင်လို့ရှိရင်အဲ့ဒါဒုက္ခရောက်ကိုသက်သက်သာဝတ္ထုတဲ့ညမှာပါတယ် ဗန္ဒရာတေသီစားကျင်လို့တဲ့ရေသေးတစ်ပါးများဗန္ဒရာတေသီစားကျင်တာနဲ့အဲဒီညကမှာသွားပြီးတော့အိတ်သိရင်လည်းသိရောဆိုပြီးတော့ခုနှစ်ရက်တည်းနဲ့အိတ်ဒုက္ခရောက်တာဒုက္ခရောက်တာပေါ့သူဒုက္ခရောက်တာ တချို့နာသမီးမြင်ရပြီးကနာသမီးလိုချင်လို့ဆိုပြီးတော့ယူသောဒုက္ခရောက်တာရှိတယ်။ရာဗမာရာဇဝင်နဲ့တော့ရှိတယ်ဗမာနာသမီးနဲ့တရက်တွေ့ပြီးတော့ယူသွားတာမင်းမင်းတယောက်ယူသွားရှိတယ်ကွာ။မရနိုင်တဲ့ဥစ္စာတွေမရတဲ့ဥစ္စာတွေသွားပြီးတောင်းလာလို့ရှိရင်အဲဒါဒုက္ခရောက်တာပဲ။အဲဒါကြောင့်ပေါ်လွင်တဲ့ဆင်းရဲတွေကိုဟောပါတယ်ဒီမှာပေါ်လွင်တဲ့ဥစ္စာတွေမရနိုင်တာတွေလိုချင်တာဒုက္ခဘယ်လိုဟာတွေတော့ဆိုရင်မရနိုင်တာတွေက

ကိလေသာမကင်းသေးတဲ့သောတာပန်နေလူလည်းဖြစ်အောင်မှာပုထုဇဉ်ဆိုတော့သူပြောစရာမလိုပုထုဇဉ်လည်းဖြစ်တဲ့သောတာပန်လည်းဖြစ်တဲ့ဗราဂံအနာဂံတိအောင်ဖြစ်ပါတယ်ယဟနာပုဂ္ဂိုလ်ကြတော့ကိလေသာကင်းသွားလို့သူကဘဝအသင်မဖြစ်ဘူးဘဝအသင်မဖြစ်တဲ့အခုတော့ပုထုဇဉ်ပုဂ္ဂိုလ်တွေဆိုကြပါသေးဟုတ်လားအရိယပုဂ္ဂိုလ်တွေကတော့ဒီလောက်တောင်တောင်းတမယ်မဟုတ်ပါဘူးသူကပုထုဇဉ်ပုဂ္ဂိုလ်တွေကတော့ ဘဝသည်ဖြစ်ချင်းရှိဖြစ်ချင်းရှိပေမဲ့လို့သူဒီလိုအလိုတောင်းတာချင်းဖြစ်တယ်တဲ့ဟောဝတ္တမယံအဇာတိဓမ္မအတ္တမဇာတိသနောအာဂိသေယတိမယံငါတို့သည်အဇာတိဓမ္မပရိသေနေခြင်းဘဝအတိဖြစ်ခြင်းသဘောမရှိကုန်သည့်အတ္တမဖြစ်ရပါဘူးငုံမူကဟောဝတ္တအကောင်းလေစွာ နောငါတို့အားဝါငါတို့ထံသို့ဇာတိဓမ္မောဘဝသည်ဖြစ်ခြင်းသဘောသည်နာအကေဆေးရမလားပါမူကအဟောဝဒဩကောင်းလေစွာဤတီဤသို့အိဇာလိုခြင်းတောင်းတခြင်းသည်ဥပ္ပဇ္ဇတိဖြစ်ပေါ်၏အဲငါတို့ဘဝသည်မဖြစ်ဘဲနေရင်ကောင်းမှာပဲမအိုဘဲနေရင်ကောင်းမှာပဲမနာဘဲနေရင်ကောင်းမှာပဲမသေးဘဲနေရင်ကောင်းမှာပဲဆိုရဘူးဆိုငိုကြွရခြင်းနဲ့မရှိရင်ကောင်းမှာပဲ ဒီဘဝသည်ဖြစ်ခြင်းဝေခြင်းနာခြင်းသိခြင်းစသည်သောဆင်းရဲတွေမရောက်လာလို့ရှိရင်တို့မတွေ့ရလို့ရှိရင်ကောင်းမှာပဲလို့လူချင်းတောင်းတာချင်းဖြစ်တယ်အလုံးဒီလိုလူချင်းနေကြတာပဲဒါထူးထူးဆန်းဆန်းမဟုတ်ဘူးလားစာရဲဖတ်လိုက်တော့သူကအထူးဆန်းလို့လို့ပါလို့လို့ဖြစ်တယ်ထူးဆန်းမဟုတ်ပါဘူးပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတိုင်းလိုကြည့်တယ် ဘယ်သူဖြစ်ရင်မအိုခြင်းဘူးမအိုပဲနဲ့နေခြင်းလေမနာပဲနဲ့နေခြင်းလေမသိပဲနေခြင်းလေဆိုရင်ပူဆွေးငိုကြွရမှုတွေဖြစ်ခြင်းညာဘူးကိုယ်စည်းစိတ်တွေဖြစ်ခြင်းညာဘူးအဲဒီဆင်းရဲတွေအကုန်လုံးကင်းပြီးတော့နေခြင်းကြတယ်အဲဒီလိုလူချင်းတောင်းတမှုကရှိနေတာပဲဘယ်သူမှမရှိတဲ့ဥစ္စာဒီတိုင်းရှိနေတာပဲဘဝသစ်ဘဝသစ်ဖြစ်တယ်ဆိုတာကတော့အဲ့ဒါသိသိနာမလဲလို့ထားပါအောင်တော့သူကဝိညာဉ်နာခြင်းသိခြင်းအစရှိတဲ့ဆင်းရဲတွေကတော့ မပြည့်ကျင်ကြဘူးသေပြီးတဲ့ခါကလာဘဝအသေးဆိုတာနားမလည်လို့နားလည်လို့ရှိရင်အပယ်လေးပါးကြာကျင်သလားဖြစ်ကျင်သလားဘယ်သူမှမဖြစ်ကျင်ဘူးအဲမဖြစ်ကျင်တာတွေအဲဒီတော့ဘဝအသေးဖြစ်ခြင်းဝိညာဉ်ချင်းသေခြင်းသဘောရှိနေတဲ့ပုံကိုယ်တွေကဘဝအသေးဖြစ်ခြင်းဝိညာဉ်ချင်းသေခြင်းစိုက်တော့ဆင်းရဲတွေကင်းခြင်းအလိုရှိနေပါတယ်တဲ့ဘာခောပနိသာဘာခောပနိသာအိသာထိုခဲ့သော အလိုကိုအာဣစ္ဆာယအလိုရှိကားမြအဖြင့်နပတာဘာမရောက်အမရောက်နိုင်အဲ့ဒီအလိုရှိရတဲ့အရာဝတ္ထုအလိုရှိကားမြတောင်းတာကားမြနဲ့မရနိုင်ပါဘူးမရနိုင်တာဘယ်နဲ့လို့ရနိုင်လို့ဆိုတော့ သီလသမာဓိပညာကျင့်နေအစဉ်တိုင်းကျင့်အရဟတမေအရဟတကိုရောက်မှဒါမှသာလျှင်ဘဝအသေးမဖြစ်မအိုမနာမသေးတဲ့နိဗ္ဗာန်ဆိုရနိုင်တာတဲ့ဝိညာဉ်သာချင်းသိချင်းကင်းတဲ့ဆင်းရဲခါသိချင်းတဲ့နိဗ္ဗာန်ဆိုတာအစဉ်တိုင်းမေဇိမာပရိဒါချင်းဘာမာပရိဘာကိုကျင့်မှရောက်နိုင်တာဒီလိုမကျင့်မှပဲနဲ့အလိုရှိကမျှနဲ့မရောက်နိုင်ပါဘူးနာခောပဏိတာအိဆာယပတ္တပါ ဧတံဤသောလူလာအပ်သောပူခြင်းနာခြင်းစသည်ကင်းသောသဘောကိုအိဆာယအိဆာဖြင့်အိဆာယအလိုရှိကနဲ့ဖြင့်နာခောပနာပတ္တဗာမရောက်အောင်မရောက်နိုင်ကောင်းသည်သာလင်းသည်မရောက်နိုင်တာသွားတောင်းတာလေအဲဒီလိုမရောက်နိုင်တာတောင်းတာလားဒါပါတော့ဆိုလို့ရှိရင်ဒုက္ခပဲမရနိုင်တာကိုလူချင်းနေလို့ဆင်းရဲတာဟုတ်ပါမလားဆိုတော့စဉ်းစားကြည့်ပါ မဝရင်တဲ့ပုံကိုယ်တွေကအိုးလာတယ်အိုးတဲ့ခါကျစိတ်ဆင်းရဲနေဖြစ်ရတယ်တော်စီကဟိုဆရာမကြီးတယောက်ပြောလို့မှတ်ထားရသူကမှတ်မှတ်လောက်သားလောက်ပါသူကအင်္ဂလန်သွားပြီးတော့ပညာသင်တာကိုဆရာမကြီးထူတန်းပညာသူစားတဲ့က BABED ပါပဲဆရာမကြီးပါပဲဟိုမှာအထူးပညာဆိုရအခွင့်အရာနဲ့သွားပြီးတော့သူကပညာသင်ရဒီကယောဂီပါပဲ ယောဂီဓမ္မကြီးဆရာမကြီးသွားတင်ရတော့မှခွာကြီးတယောက်နဲ့ခွာကြီးတယောက်အိမ်မှာနေရအင်္ဂလိပ်ခွာကြီးသူက80နဲ့6နှစ်ရှိအဲဒီခွာကြီးနဲ့အတူနေရဟိုမှာတော့နောက်နိုင်ငံကလူတွေဆိုတာကတော့သူတို့တရားမှရှိတာမဟုတ်ပဲဟာကိုအရွယ်အရွယ်ကတော့ကြီးနေတာစိတ်ကတော့ကြီးတာမှမဟုတ်ပဲဟာဒါတော့အဖွားကြီးနေတယ်သူတို့က ကျူရီရွယ်လေးလို့သူတို့ကပြုပြင်းနေတာကိုအများအားဖြင့်ခါတဲ့အလှအပပြင်းပြင်းနေတော့ပြင်းမဲမဲလို့ပြင်းတိုင်းကဖြစ်တာမှမဟုတ်ပဲဥပီဆိုတော့နေရာမှမကြတော့ပဲတခါလေမှန်တယ်ကြည့်ပြီးတော့ပြင်းနေမျက်ရည်တွေကကြာနေတာတွေ့ရတယ်ဆိုတဲ့သူသူကပြောသေးတယ်အဲ့ဒီဘွားကြီးကနင်းဟဲအရွယ်ငယ်ငယ်လေးရှိတယ်မနဲ့အဖွားကြီးတို့နေနေတာတော့သူများလည်းလှလှပပတင်းနေတယ်ပြုစီမအောင်လားဝတ်ပါအောင်လား သူကပြောရတာပေါ်ရတာပေးရတာလေဒီခွာကြီးကဒီကသူကယောဂီလည်းဖြစ်နေတော့ယောဂီမဟုတ်ရင်လည်းဗမာပြည်သွားတဲ့ပညာရှင်တွေကလည်းဒီလိုပဲသုကြမှလည်းတူပါတယ်ဟိုမှမမြင်ရလို့သူတို့သူတို့လည်းဟိုကလည်းအတူပါဝိကြစင်ညာသားကြောင့်ပြည့်စင်ကြမှာပါပဲသူကတော့ယောဂီပါဖြစ်နေတော့တရားလည်းတော်တော်သက်ဝင်နေတော့ဟိုမှသူကရိုးရိုးပဲနေတာဟောရိုးပဲရိုးပဲနေတော့သူကအားမရဘူးဟောကြငငယ်ငယ်လေးကြည်တာပဲအသက်ကဟိုနေတော့40လောက်ရှိမှလည်းတူပါတယ်30ကျော်40လောက်ရှိမှ ငယ်ငယ်ငယ်လေးရှိတာပဲဟိုစားပြင်ဆင်ဥမာပေါ့ဒီလိုနေလို့ဖွာကြီးကိုကြီးလိုနေလို့ဘယ်နေရာကြမလဲဟောဟောရတာပြီးတော့ကိစ္စမရှိပါဘူးသူတို့ဒီလိုပဲနေတတ်တယ်ပြောတာဟိုဖွာကြီးက86နှစ်သားဆိုတော့သူကတခါလဲပြင်းစင်နေတာကိုပြင်းစင်နေမယ်လို့လည်းအရင်ကလိုကမဟုတ်ဘူးမှန်တယ်ကြည့်လိုက်တော့မျက်နှာကအဲအရည်တွေကတွန်းဆယ်ဝင်တွေကလည်းတမျိုးတမျိုးဖြစ်သွားတို့ဘာလို့လဲကျုံမှာပေါ့လေချွေးညက်ဒီအဲဒီဥစ္စာတွေ မြင်ပြီးတော့သူကရင်ကစိတ်တညာကမဖြစ်ပြီးတော့အိုမင်းတဲ့ပုဂ္ဂိုလ်ဆိုတော့အတိမပြုတဲ့ပုဂ္ဂိုလ်ကလည်းနည်းသွားမှာဘောအခြေတုန်းကတော့မဟုတ်ဘူးပဲအဲ့ဒါတွေလည်းသူတွေးပြီးပါလိမ့်မယ်ထင်ပါရဲ့လို့သာနေတိုင်းနေတိုင်းမှန်နဲ့ကြည့်ပြီးတော့မျက်ရည်ကျနေတွေးတယ်တဲ့သူကဟုတ်မယ်လို့ပြောတာဟုတ်မယ်ကအိုရင်မဲနဲ့အိုလာလို့ဒုက္ခရောက်တာဆိုအိုရင်မဲနဲ့အိုလာတခါများကြတော့သူ့မကြီးက80နဲ့7နှစ်ရှိပြီဆိုတော့သူ့မကြီးကလာတယ်ညီမနှစ်ယောက်တခါလဲတွေးဆုံးနေတယ် ဒညာလုံးတို့တို့တခါလဲမှန်နဲ့ကြည့်ပြီးသမင်းတွေကောက်ပြီးတော့ပြင်းနေကြတာတခါလဲဘွားကြီးတွေကစရစ်ကြတာကိုအပြိုလို့ရှိနေသူကအရွယ်က86တွေ87ကျင်းနေပြီငယ်တိုင်းမဟုတ်ဘူးဘယ်ခုဒီမှာဆိုလို့ရှိရင်ဘယ်သူလို့ဘယ်လိုသူမှမလုပ်ဘူးဒီမှာဘုရားဘာသာဝင်တွေဆိုမလုပ်ပါဘူးအဲသူတို့ဒီတော့ဘုရားဟိုတင်တရားမရှိပါဘူးကြည့်နေဘုရားကတော့သူတို့ဘုရားနဲ့သူတို့ရှိတယ်ပေါ့အဲဒီကဘုရားဘာသာတရားမျိုးကရှိတာမဟုတ်တော့သူတို့တခါလဲ ပြုပြင်နေတယ်ပြုပြင်နေကြတာကိုနှုကျင်နေနှုကျင်ကြတာပြီးတော့နှုကျင်နေနှုတာကိစ္စမရှိဘူးကိုလိုရှိတယ်မဖြစ်တော့သိချမ်းသာတယ်ဖြစ်ရတာပေါ့အဲနေတိုင်းနေတဲ့မျက်ရည်ကြရတယ်တဲ့ဒါပါတော့ဆိုရင်မအိုခြင်းမဲနဲ့အိုးလာလို့မိုးသားကိုရကျင်တယ်ရကျင်တော့ရရကမရဘူးဒုက္ခပေါ့ဒါဒုက္ခသစ္စာတွေဖြစ်နေတာဒီဥစ္စာမနာခြင်းမဲနဲ့နာတာကတော့ဒီမှာလည်းရှိတယ်ဒါကတော့ရှင်အဲမကြမ်းမမှနာချမှုတွေနဲ့ဖြစ်ရှင်ကြဘူးဖြစ်ရှင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြရော အဲကျို့အသက်ရွယ်ငယ်ငယ်လေးနဲ့ယောဂဝေဒနာတွေကဖြစ်မပြောက်နိုင်ညီကြအကျိုးမတတ်နိုင်တော့ဒီလောက်ရှိတဲ့ယောဂတွေသေးပါသေးတော့ဆိုပြီးတော့တရားတရားကြောင်းနေတော့ကြံကြတာပဲဘယ်လောက်များသိသိရသွားတယ်လဲဆိုတော့ယောဂအကြောင်းပြုပြီးကိုယ့်ကိုယ်ကိုသတ်ကြည့်တဲ့ပုဂ္ဂိုလ်တွေတော်တော်များများရှိတယ်ဟဲ့လားမနာခြင်းမဲနဲ့နာလို့မသိခြင်းမဲနဲ့သိရတာလည်းပဲတော့သိတဲ့ခါကျဘယ်သူမှမသိခြင်းဘူးသိပြီးနဲ့တွေ့တဲ့ခါကျကြောက်ကြတယ်ဒုက္ခတွေအများကြီးဖြစ်ကြတယ် ဆိုရင်ချင်းပူဆွေးချင်းငိုကြွေးချင်းတွေနဲ့တွေ့တာတွေလည်းပဲမတွေ့ခြင်းပဲနဲ့တွေ့ရတာလေသူသာဆဲကြပါတယ်ဒါကြောင့်အဲ့ဒီမရနိုင်တာတွေကိုစောစောကလိုချင်လို့အကယ်၍ကစောစောကမလိုချင်လို့ချင်းအိုးချင်းအိုးပစီကိစ္စမရှိဘူးဆိုရင်ဘာဖြစ်မလဲခေါင်းကဒီကသွားတဲ့ညာရင်သွားတဲ့ဆရာမကြီးသူတရားလေးနဲ့သူနေတယ်တော့သူများကဘွားဝကြီးလိုနေတယ်ဖြစ်နေတယ်လည်းသူဘာမှမဖြစ်ဘူးလို့ဒါလည်းချမ်းသာနေတာသူက ဘာမှသူကတောင်းတခြင်းရှိသေးတာကိုဒါအေးနေတာပဲအဲဒါမဖြစ်နိုင်တာတွေကို တောင်းတတာဆင်းရဲကြောင်းပဲတဲ့ဆင်းရဲကြောင်းတရားသာမို့ဒုက္ခသစ္စာပဲလို့တဏှာကိုပဲဒုက္ခသစ္စာတင်နေဟောပါတယ်ဒါလည်းပဲဒီဇာတိဇာတာတိမရဏဒီလိုဟာတွေကိုတောင်းတတာသာဖြင့်อืมအိသဝိကတာဒုက္ခလို့ခေါ်ပါသလားမရနိုင်တာတွေတောင်းတလို့ဆင်းရဲလို့ခေါ်ပါလားတော့မဟုတ်ပါဘူးတဲ့ဒါကတော့ ကောင်းတဲ့ရောက်တာကိုပြောတာတဲ့လွန်ကဲမရနိုင်တာတကယ်မရနိုင်တဲ့ဟာပေါ့လောကထဲတင်လည်းမရနိုင်တာတောင်းတာတွေဟာအကုန်လုံးဒုက္ခသစ္စာပဲဆင်းရဲတွေပဲလောကထဲလည်းမရနိုင်တဲ့ဥစ္စာမဖြစ်နိုင်တဲ့ဥစ္စာတွေတောင်းတာတချို့မင်းကမဖြစ်နိုင်ဘူးမင်းဖြစ်တောင်းတာချို့တတိမဖြစ်နိုင်တတိဖြစ်တောင်းတာဒီဥစ္စာတွေပေါ်များခြင်းနဲ့တောင်းတာလည်းမရနိုင်ဘူးအပေါင်းဖော်ပရိသတ်တွေရခြင်းနဲ့မရနိုင်ဘူး အများကြီးပါပဲကိုဖြစ်နေတာတွေမဖြစ်နိုင်တာတွေအများကြီးတယ်မဖြစ်တိုင်းမဖြစ်တိုင်းတော့တော့နဲ့စိတ်ပြည့်နေမှာအဲဒါမရနိုင်တာတွေတောင်းတာလားဟာဆင်းရဲပဲတဲ့ခုနကပိယိဝေပြောတော့ခေါ်များလို့ပါပဲဒါလိုပဲဆိုလားပိယိတံပြောကောလည်းဒုက္ခဖြစ်ပေမဲ့လို့မဟုတ်ဘူးလားပိယိဝေပြောကောတာလည်းသင်ကြလဲဟောတယ်ဒီမှာမရနိုင်တာတောင်းတာဟာဆင်းရဲ ရနိုင်တာတောင်းတာလို့ရှိရင်တော့ဒါကတော့မစင်ရဘူးလားဆိုတော့ဒါလည်းပဲသူရနိုင်တာတောင်းတာလားတော့ဒီနေ့ကျတော့သူကရသွားမှာမို့စင်ရလို့လူတွေကမတင်ဘူးလားမသူစင်ရလို့မဟုတ်ဘူးသူတော့သမှုရိယသစ္စာတက်တက်လို့ခေါ်ရမှာပဲသူကတော့အဲမရနိုင်တာတောင်းတာလားကတော့စင်ရကြောင်းဟာအခုလောလောဆယ်ပဲဆင်းရဲကြောင်းဖြစ်လို့ဆိုဆင်းရဲဖြစ်နေသင်ပြပြီးတော့လို့တာပိဒုက္ခလို့ဟောထားတယ်တဲ့ပြီးတော့ဒီလိုဟောတော့အဲဒီတာပိဒုက္ခမှာ ဓမ္မီတို့မရနိုင်သော အရာကို တောင်းတသောတဏှာသည်လိဒုက္ခံဆင်းရဲပင်ဤဆိုတဏှာကဒုက္ခသစ္စာဖြစ်ဗမှုရိယသစ္စာကြတော့လေတဏှာပဲဖြစ်ဒုက္ခသစ္စာလေဒုက္ခသစ္စာထဲမှာလည်းတဏှာပါနေတယ်သမှုရိယသစ္စာကလည်းတဏှာဆိုတော့တဏှာကဒုက္ခလည်းဖြစ်သမှုရိယလည်းဖြစ်ရောပြီးတော့နေတော့ရုပ်ပုဂ္ဂိုလ်တွေတန်မြတ်ဖြစ်ဒီနေ့ကတက္ကသယောက်ကမင်းတို့ပညာတွေဥစ္စာလည်းမှတ်ရတာနဲ့ဟောရတယ် ဘူးသူဒ္ဒဆိုတာလုံးလုံးမရှိရင်လည်းပဲသူဟာအေးဘာမှမစဉ်းစားဘူးတတိနာလည်းတဲ့ပုဂ္ဂိုလ်တွေဟောတဲ့အတိုင်းမှတ်သားယုံကြည်ပြီးတော့ပြီးသွားတာဘူးသူဒ္ဒပြည့်ပြည့်စုံစုံရှိနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဩဒီလိုဟောပြောထားတာဟာသားကြောင့်ပဲဆိုတော့သူကလွယ်လွယ်ပဲပြီးသွားသူကရှင်းတာအဲဒီအထက်မကြအောက်မကြနည်းနည်းပါးပါးဘူးသူဒ္ဒလေးရှိနေပြီဆိုရင်ဒါကမမိတယ်မိနေဟိုတန်မြတ်ဖြစ်ဒီတန်မြတ်ဖြစ်နေချုပ်တယ်ဆိုတာဒီလိုသား အဲဒါကြောင့်ဒါလေးရတယ်ဟောဦးမှာပဲလို့ကနေ့တတိယတယ်ခွန်ကြီးကဟောရအဲဒါယံပိသနာလည်းပတိတာမိဒုက္ခယံပိယနာပိရမေနာခြင်းမရနိုင်သည်ကို တောင်းတာသောတဏှာသဘောဖြင့်လေဣဇာဣဇံတော်မရနိုင်သည်ကိုလိုခြင်းပါလေအနာလည်းပတိမရတံပိထိုမရနိုင်သည်ကိုလိုခြင်းတောင်းတာသောသဘောသည်လေဒုက္ခဆင်းရဲပင်ဤဆိုတဏှာသည်ပင်လည်းဒုက္ခဆင်းရဲပဲဒုက္ခသစ္စာပဲလို့ဆိုတာရောက် သမုဒိယသစ္စာကြတော့လည်းပဲသမုဒိယလည်းတဏှာပဲဒါတဏှာကဒုက္ခလည်းဖြစ်သမုဒိယလည်းဖြစ်ငခုဖြစ်နေရောမနေဘူးလားလို့မေးကြရှိပါတယ်။ဒါပေမဲ့လို့အရာအလေးဆိုတာယူရတယ်။ဟောသမုဒိယကတော့ဘဝကိုဖြစ်စေတဲ့သမုဒိယတဏှာဟိုတဏှာကဒီဟာကတော့ကိုအခုလောလောဆယ်ဒုက္ခဒုက္ခပေါ်ပေါက်စေတဲ့ဥစ္စာပြီးတော့ဒါကသူကပရိညေယသဘောရှိတယ်တဲ့ပရိညေယပိုင်းခြားသိရတဲ့သဘောရှိတယ်

သမ္မာမင်္ဂစွာပန်ကိုယ်တိုင်ဘုဒ္ဓသိတော်မူသည်မင်္ဂစွာကိုယ်တိုင်သိသည်အလုံးစုံသောတရားတွေမင်္ဂစွာသိသည်အလုံးစုံစွာပန်သစ္စာလေးပါးတရားသစ္စာလေးပါးတရားအလုံးစုံကိုအကုန်အစင်မင်္ဂစွာသိတော်မူသည်ကိုယ်တိုင်သိတော်မူသည်အဲအလုံးစုံသောသစ္စာလေးပါးတရားအမှန်ကိုယ်တိုင်မင်္ဂစွာသိတော်မူတာဟာ အကျယ်အားဖြင့်ဘယ်လိုသိတာလဲဆိုတော့သစ္စာလေးပါးအကျယ်သိပုံနဲ့အတက္ကရာဆရာအကျယ်ကြီးဖွင့်သွားပါတယ်။ဒွါရ6ပါးအာယုံ6ပါးဝိညာဉ်6ပါးဖသ6ပါးဝေဒနာ6ပါးတဏှာ6ပါးစသည်ဖြင့်တကယ်လည်းအများကြီးပါပဲအဲ့ဒီတရားတွေအသီးသီးထုတ်ပြီးတော့တစ်ခုတစ်ခုကိုဒုက္ခသစ္စာလုပ်ပြီးသစ္စာလေးပါးတရားနဲ့လှည့်ပြီးတော့ဖွင့်သွားတယ်။သက္ခုဒုက္ခသစ္စာနဲ့ဒွါ6ပါးတဲ့သက္ခုဒုက္ခသစ္စာတတ္တ မူလကာရဏဘာဝေနသမုဋ္ဌာပိကပုရိမာတနာသမုရိယသစ္စံတက္ခုမျက်စိသည်မြင်မှုဤတရားတွေသောမျက်စိသည်ဒုက္ခသစ္စံဒုက္ခသစ္စာရီမြင်တဲ့အခါကလာမြင်မှုဤတရားဖြစ်တဲ့မျက်စိကြည်လင်မှုလေးဟာဒုက္ခသစ္စာပဲ။ဘာဖြစ်လို့လဲ။ဖြစ်ပြီးတော့ပြည့်သွားလို့ဖြစ်ပြည့်ပညာသင်္ခါရဒုက္ခသစ္စာရီအဲ့ဒါဒုက္ခသစ္စာပဲ။နောက်သမုဒယသစ္စာကတော့ဘယ်ဟာတော့ဆို သတ္တထောသက္ခုဤသတ္တထောမျက်စိဤမူလကရဏဘာဝေနအကြောင်းရင်းအဖြစ်ဖြင့်သမုဋ္ဌာဘိကဖြစ်စေတတ်သောပုရိမာတနာရှိဘဝကပြီးခဲ့သောတနာသည်သမှုရိယသစ္ဆံသမှုရိယသစ္စာသည်ဒါကဆင်းရဲကြောင်းတရားပဲယခုဘဝမျက်စိသက္ခုပဒါရခေါ်တဲ့မျက်စိဖြစ်ခြင်းအကြောင်းရှိဘဝကပြီးခဲ့တဲ့တနာရှိတယ်ရှိဘဝက မကင်းခဲ့တဲ့တဏှာပေါ့လေကြီးခဲ့ဆိုတာပါပဲရှင်းဘဝတုန်းကအခုလူဖြစ်ဖို့ရာကုသိုလ်ကောင်းမှုတစ်ခုကိုပြုခဲ့ကြတယ်အခုဘုရားနာပရိသတ်တရားဘုန်းကြီးတွေအကုန်လုံးပေါ့လေဒါနလားသီလလားဘာဝနာလားဘယ်ကုသိုလ်အကျိုးပေးတယ်တော့ဒါတော့မပြောနိုင်ဘူးပေါ့ဒီတဲကတရားမှအဲဒီကုသိုလ်ပြုတရားနဲ့စပြီးပြုခဲ့သလားတရားနဲ့စပြုခဲ့သလားသံဃာနဲ့စပြုခဲ့သလားတရားဟောခဲ့သလားတရားနာခဲ့သလားတရားကျင့်ခဲ့သလားအဲ့ဒါတော့ ပိုင်းခြားဝေဘာမိဒါတော့ဝေဘာပြောလို့တော့မဖြစ်ဘူးသို့တော်လည်းဒီထဲကတစ်ခုခုပဲပြရကုသိုလ်ကောင်းမှုပြုအဲဒီကုသိုလ်ကောင်းမှုပြုစဉ်ခါကလာတော့မိမိတို့ခန္ဓာမိမိတို့ဘဝမိမိတို့အခြေအနေတွေကိုအဲတတ်မဲ့တဲ့တဏှာလေးရှိတယ်ကိုယ်ဘဝလေးနဲ့ကိုယ်အခြေအနေလေးနဲ့ပါရနာရှိကိုယ်ရှင်မြဲဖြစ်နေတာတွေချမ်းသာနေချမ်းသာနေတာတွေကောင်းစားနေကောင်းစားနေတာတွေပါရခဲ့တယ်။နောက်တိုးပြီးတော့ကောင်းစားကျင်တာတွေအဲ့ဒါရှိခဲ့တယ်တဲ့။သနာလေး။ အခုလည်းရှိနေတာရှိကလည်းရှိတာမဟုတ်ဘူးလည်းရှိအခုရှိသလိုပဲရှိကလည်းရှိခဲ့အဲ့ဒီတဏှာလေးကသမှုရာသစ္စာဒီတဏှာလေးရှိနေလို့ခဏကပြောတဲ့ကုသိုလ်ကောင်းမှုလေးတစ်ခုကပေါ့အဲ့ဒီကောင်းမှုလေးကဒေဂာနိခါကလာအာဝဏိထင်ပြီးတော့ဒီဘဝအကျိုးပေးတာဒေဂာနိအဲ့ဒီပြုခဲ့တဲ့ကုကုသိုလ်လေးဖြစ်စေကုကုသိုလ်ကြောင့်အဲကုကုသိုလ်ပြုစဉ်ပြုစဉ်ခါကလာအာယုန်နမိတ်ဖြစ်စေအဲ့ဒီကုသိုလ်ကြောင့်ဆင်းပေါ်လာတဲ့ အတိနမိပေါ်ဒီခုဘဝအခြေအနေလေးတွေအဲ့ဒီအာယုံလေးစွဲပြီးတော့ဘဝအသေးပရိသေစိတ်ကလေးဖြစ်လာပရိသေစိတ်ဖြစ်တော့သူ့ဤတရားဖြစ်တဲ့ရုပ်ခန္ဓာတွေနဲ့တော့ခန္ဓာ၅ပါးဖြစ်အဲ့ဒီပရိသေကနေပြီးဆက်ပြီးတော့ဖြစ်လာတာအခုလိုလူကောင်းကြီးဟွန်း15နှစ်ရှိလာပြီ20ရှိလာပြီ30ရှိလာပြီ40 50 60ရှိလာပြီစသည်ဖြင့်ခေါ်ဆိုကဒီတရားရောက်လာရုံနာနဲ့စဉ်းစားဖြစ်လာအဲ့ဒီယခုဘဝတဘဝလုံးမှာ စက္ခုမျက်စိဆိုတာပြိဿတွေကလည်းအစပြီးဖြစ်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီလိုဖြစ်ပြရလားခဏမစဲပဲနိုင်စက်ကလည်းတက်တက်တက်တက်သွားတယ်လို့ဒီခါလဲမျက်စိရုပ်တွေဟာလည်းမျက်စိထဲမှာဒီရုပ်ထဲမဟုတ်ပါဘူးအများကြီးမျက်စိများကြီးစက္ခုရုပ်တွေမျက်စိကြီးရုပ်တွေအများကြီးပဲဒီစုတဝေးကြီးဖြစ်တာအဲဒီမျက်စိကြီးရုပ်တွေအနှံ့အပြားမျက်စိကြည်လင်ရဌာနလေးမှာအနှံ့အပြားတခါလဲအများကြီးဖြစ်တာရာပေါင်းထောင်ပေါင်းပေါင်းပေါင်းသိမ်းပေါင်းများစွာဖြစ်နေတယ်ဒါလည်း ဂရေတော်အများကြီးဖြစ်နေတယ်ဖြစ်နေမှာပေါ့အတွက်တော့သိကြမပြနိုင်ဘူးအဲစကုပ္ပတာရာယုတ်တွေဖြည့်လိုက် ပြဲလိုက်ဖြည့်လိုက်ပြဲလိုက်နဲ့တခါလေဖြစ်ပြနေတာလေအဲ့ဒါတွေကဘယ်ကလာတာတော့ဆိုရင်ပရိသေတွေကပေးခဲ့တဲ့ကုသိုလ်ကံကြောင့်ကုသိုလ်ကံနေလူဖြစ်လာလို့တဘွာလုံးယုံနာနေပြည့်ဒီကုသိုလ်ဟာလည်းဘာဖြစ်လို့ဘဝသေးဖြစ်တော့ဆိုခုနကပြောတဲ့ဘဝတဏှာလေးရှိလို့ကိုယ်ဘဝလေးနဲ့ကိုခင်မင်တွေ့တာနဲ့တဏှာလေးရှိလို့ဒီတဏှာကြောင့်ဖြစ်ရတာတဲ့ဒါတော့ ယခုဘဝတစ်ဘဝလုံးမှာဖြစ်တဲ့ယုံနာတွေအကုန်လုံးကဒုက္ခသစ္စာပဲရှင်းဘဝကမကင်းခဲ့တဲ့တဏှာကသမှုရိယသစ္စာဒီလိုပါပဲတို့ယုတ်ကတော့ဒါပေမဲ့အသေးစိတ်လေးတော့မျက်စိလေးတစ်ခုတည်းပြီးထုတ်တာလေတခုမျက်စိသည်ဒုက္ခသစ္စာဒုက္ခသစ္စာဤမြင်တိုင်းမြင်တိုင်းကိုမြင်တယ်မြင်တယ်မှတော့မျက်စိလေးသာသိရတာပဲမျက်စိလေးမြင်မြင်ဌာနလေးသူသိရဒါဒုက္ခသစ္စာပဲသာသာတော်မျက်စိ မူလကာရဏဘာဝေနအကြောင်းရင်းရဖြစ်ဖြင့်သမုဋ္ဌာဘိကဖြစ်စေရသောပုရိမတနာရှိဘောကပြီးခဲ့သောတနာဤသမှုရာသစ္စာသမှုရာသစ္စာဤအဲဒီမျက်စိကလေးမူလကာရဏအကြောင်းရင်းနဲ့အကြောင်းပြတွေရှိတယ်အကြောင်းပြတွေကတော့ကုသိုလ်ကံကအကျိုးပေးတော့ကုသိုလ်ကံကအကြောင်းပြခေါ်တယ်ကုသိုလ်ကံကလည်းအကြောင်းပြတခုဒါရင်လားဆိုဘယ်ဟုတ်မလဲဒီဘဝမှာ မူလကပရိသေစိတ်ကရပြီးတော့လာခဲ့တဲ့ယုံနာနေပရိသေခဏရလာတဲ့ယုံနာနေကလည်းအကြောင်းပဲပြီးတော့ဒီသက်ခုဤတရားမီယာဖြစ်တဲ့မဟာဘုတ်လေးပါးတော့အကြောင်းတွေကလည်းရှိသေးတယ်သူကဒီလိုအကြောင်းပြတွေကအများကြီးရှိပါတယ်အဲဒါကြောင့်မူလအကြောင်းရင်းကတော့ရှင်းဘဝကတဏှာမကင်းခဲ့တာယခုဘဝမှာမိမိဘဝနဲ့မိမိအခြေအနေလေးနဲ့ตายရပြီးတော့နေတဲ့တဏှာမကင်းတယ်လို့ပဲရှင်းကလည်းမကင်းခဲ့ဘူးတဲ့အဲ့ဒီတဏှာလေးမကင်းသေးလို့ခုဖြစ်တာတဲ့ဉာဏပုဂ္ဂိုလ်တွေမှာပြိဋိနိဗ္ဗာန်ပြီးတဲ့နောက်ဘဝမဖြစ်ဘူးဆိုတာ သူတို့ဘာမှမခင်မင်မတွေ့တာလို့ကိုယ်ဘဝလေးနဲ့ဘာမှမတွေ့တာပေါ့တော့ဘူးမတွေ့တာတော့ဘဝအသေးစိတ်မဖြစ်တော့ဘူးဘဝငြိမ့်ပါဆင်းရဲကလည်းငြိမ့်ပါအခုရေဘဝကြီးကလည်းတဏှာလေးရှိလို့တဲ့အဲဒီတဏှာလေးကြောင့်ယခုဘဝတစ်ဘဝလုံးဖြစ်လာတဲ့ယုံနာနေရာဒုက္ခသစ္စာတရားတွေဖြစ်နေတာတဲ့ဒီဒုက္ခသစ္စာတရားတွေလည်းခုဝိပဿနာရှုနေရတာပဲဤမေတံသရုဏာရိယသစ္စာနံအဋ္ဌိ ပရိညေယရိယသစ္စံအာတိပါဒဝရိယသစ္စံအာတိသစ္စိကတဝရိယသစ္စံအာတိဘာဝေတဝရိယသစ္စံမိဂွေယံတို့သရုံနာလေးပါးကဣမေတာရိယသစ္စနာဣရိယသစ္စာတို့အတွင်းပရိညေယံပိုင်းခြား၍သိရသောရိယသစ္စာရိယရတိယသောမှန်ကြသည့်အာတိရှိသစ္စာလေးပါးရှိတဲ့နက်ကတဲ့ ပိုင်းခြားသိရတဲ့သစ္စာဆိုတာလည်းရှိတယ်။ဘာတာဘာရိယသစ္စာပယ်ရသောရိယသစ္စာတွေအတ္တိပယ်ရတဲ့ရိယသစ္စာလည်းရှိတယ်။သစ္စိကတာဘာရိယသစ္စာမျက်မှောက်ပြုရသောရိယသစ္စာတွေအတ္တိရှိမျက်မှောက်တွေ့မြင်သိရတဲ့ရိယသစ္စာလည်းရှိတယ်။ဘာဝေတာဘာရိယသစ္စာမိမိတဏ္ဍာနဲ့ဖြစ်เสียပွားเสียသောရိယသစ္စာတွေအတ္တိရှိမိမိတဏ္ဍာမှာဖြစ်เสียပွားเสียတဲ့ရိယသစ္စာလည်းရှိတယ်။ကတမင်းစဘေကဝေ အရိယသစ္စံပရိညေယံဘိက္ခုယံတော်ပရိညေယရိယသစ္စာပယသောရိယပရိညေယရိယသစ္စာပိုင်းခြား၍သိရသောရိယသစ္စာဒီကတမင်းစာပဲပါနိဟုမူကဘေကွေယံတို့ဒုက္ခရိယသစ္စာဒုက္ခရိယသစ္စာပရိညေယပိုင်းခြား၍သိရ၏ပရိညေယရိယသစ္စာပိုင်းခြား၍သိရသောရိယသစ္စာလေဒုက္ခဒုက္ခရိယသစ္စာပေ၏ပရိညေယပိုင်းခြားသိရတဲ့ဒုက္ခသစ္စာဆိုတာ ပရိနိယပိုက်ချသိရတဲ့အရိယသစ္စာဆိုတာဒုက္ခသစ္စာပဲ။ကဲကဲထိုးမှာပါဆိုလိုက်ဦးမမှန်ဘူးဘုန်းကြီးပြောနေလားလည်းတော့ညမှန်မှာမဟုတ်ဒုက္ခသစ္စာကိုဒုက္ခသစ္စာကိုပိုက်ချ၍သိရသည်ပိုက်ချ၍သိရသည်ဒုက္ခသစ္စာကိုဒုက္ခသစ္စာကိုပိုက်ချ၍သိရသည်ပိုက်ချ၍သိရသည် သမုဒိယသစ္စာကိုသမုဒိယသစ္စာကိုပယ်ရသည်ပယ်ရသည်သမုဒိယသစ္စာကိုသမုဒိယသစ္စာကိုပယ်ရသည်ပယ်ရသည်និရောဓသစ္စာကိုនិရောဓသစ္စာကို မျက်မှောက်ပြုရသည်နိရောဓသစ္စာကိုမျက်မှောက်ပြုရသည်မေဃသစ္စာကိုဖြစ်ပွားစေရသည်မေဃသစ္စာကိုဖြစ်ပွားစေရသည်သစ္စာလေးပါးသိတယ်ဆိုတော့ဒီပုံဒီနည်းသိရတယ်ဒုက္ခသစ္စာကိုပိုင်းခြား၍သိရသည်သမှုတရားသစ္စာကိုပယ်ရသည်ပယ်တာကိုပဲသိတယ်လို့ခေါ်တယ် ဟာနာတိဝေရဗဟာနာဘိသမယပယ်ခြင်းဒီပဲနဲ့အပိဝေပတိဝေရပဲပယ်ခြင်းဒီပဲနဲ့အပိသမယပဲပယ်တာကိုပဲသူကသိတယ်လို့ပြောညရသစ္စာကိုသစ္စိကရိယာမျက်မှောက်ပြုပြီးတော့သိရသစ္စိကရိယာပတိဝေရသစ္စိကရိယာအဘိဓမယမျက်မှောက်ပြုတာဒီပင်လည်းသူကသိတာပဲသိလို့သိတာပဲ

ယောဂဝေဒနာတစ်ခုခုဆိုတော့ခေါင်းကြိုက်တာဆိုတော့ခေါင်းမကြိုက်ဘူးတဲ့ပုဂ္ဂိုလ်ကမသိဘူးကြိုက်ဘူးမှသိတယ်ကိုယ်တဏ္ဍာဖြစ်လာမှသိမဖြစ်ရင်မသိဘူးဒါအမှန်အကျကြီးပဲမေဃဒေသဆိုတာလည်းဒီတိုင်းပဲမိမိတဏ္ဍာမဖြစ်သေးရင်မသိဖြစ်ရင်သိတာပေါ့အခုတရားထုံနေတဲ့ပုဂ္ဂိုလ်တွေငြင်းငြင်းကြခြင်းအစရှိတဲ့တော့အကြောက်ပါဖြစ်တဲ့ဖြစ်တဲ့ယုံနာတွေရှုနေတာမေဃသစ္စာတွေလောကီမေဃသစ္စာတွေပွားနေတာဖြစ်တယ် သိတာပေါ့ကိုယ်တဏ္ဍာအောင်ဝိပဿနာဆိုတာဒီလိုဖြစ်တာပဲဆိုတာသိတာပေါ့အာမတကုတဲ့ပုဂ္ဂိုလ်ကဝိပဿနာဆိုတာဘာမှတော့မသိဘူးဘယ်လိုလုပ်အောင်မှလည်းမသိဘူးဟောအခုဒီမှာမြင်နိုင်ကြရင်တော့ကြောက်ပါမှအောင်းနဲ့ပိန်နဲ့စသည်ဖြင့်မှမတိုင်းမတိုင်းကဝိပဿနာလေးတွေမိမိတဏ္ဍာဖြစ်နေတာသိနေတာပေါ့ဝိပဿနာဟောဒီလိုကိုဆိုပြီးအဲ့ဒါဘာဝနာပฏิဝေဒခေါ်တဲ့အဲ့ဒီတော့မှအခုတော့ကြီးကြီးပြောအောင်မနော်လားနေပြီးမှပြီးတော့မနေပါဘူးတော့မအောင်မြောက်သေးဘူး တဏှာကိုမရနိုင်တဲ့မရနိုင်တဲ့အရာဝတ္ထုကိုမရနိုင်တဲ့အရာဝတ္ထုကိုတောင်းလာတဲ့တဏှာကိုပဲဒုက္ခသစ္စာလို့ဉာဏ်ပိဿာနာလည်းဒီတံပြီးဒုက္ခလို့ဟောတာဒီဟာဒီဟာကပရိညေရပဲပိုင်းခြား၍သိရတဲ့တဏှာကိုပြောတာတဲ့ဒါကပယတဲ့တဏှာမဟုတ်ဘူးတဲ့သူ့ကိုပိုင်းခြားသိရတယ်

ဒီအဲ့ဒီတဏှာရောတခုကိုကြောင်းပြုပြီးတော့တမ်းမဲ့တဲ့တဏှာရောကင်းသွားခြင်းဟာကင်းသွားရဖြစ်တဲ့သဘောဟာနိဗ္ဗာန်ဟာနိရောဓသစ္စာပဲအဲ့ဒီနိဗ္ဗာန်တရားကြောင့်ဖြစ်တဲ့မဂ္ဂင်7ပါးတရားမဂ္ဂသစ္စာပဲဆိုပြီးတော့တခုကိုရှုပြီးတော့သိရမှာသစ္စာ၄ပါးကြီးပုံကိုသိရထို့တူဘောဓမှာလည်းဒီလိုသစ္စာ၄ပါးဒါနသီမောကာယမနဣဇတိကယတနာ6ပါး သစ္စာ၄ပါး၄ပါးစီပဲ၆လေးဒီအများကြီးပဲပြတယ်နောက်ကိုရူပအောင်သာရုံစသည်အာယရဏအာယုံ6ပါးမှာလည်းပဲဒီသစ္စာ၄ပါးစီပဲနေတော့အာအာယုံ6ပါးဒွါရ6ဒွါရ6ပါးအာယုံ6ပါးဝုတုအဲဝိညာဉ်6ပါးသက္ကုဝိညာဉ်မြင်မှုအခုမြင်တယ်မြင်တယ်မှတော့သက္ကုဝိညာဉ်လေသက္ကုဝိညာဏဒုက္ခသက္ကုဝိညာဉ်ဟာဒုက္ခသစ္စာပဲမြင်တယ်မှလည်းသက္ကုဝိညာဉ်လေးသိတာဒုက္ခသစ္စာပဲ အဲဒီသကုဝိညာဉ်ဖြစ်ကြောင်းတရားသမှုရဆိုတာဘယ်ဟာတော့ဆိုအဲတတ္တထိုသကုဝိညာဉ်ဤမူလကာရဏဘာဝေနမူလအကြောင်းရင်းရဖြစ်ဖြင့်သမုဋ္ဌာတိကဖြစ်ပေါ်စေသောပုရိမသနာရှိဘွားကဖြစ်ခဲ့သောတဏှာဒီသမှုရသစ္စာသမှုရသစ္စာမီရှိဘွားကခုနပြောတဲ့ကုသိုလ်ပြုစဉ်ဘဝတုန်းကမကင်းခဲ့တဲ့တဏှာလေးအဲဒီတဏှာကြောင့်ဒီခုဘဝတစ်ဘဝလုံးယုံနာနေဖြစ်တယ်ဒီခုသကုဝိညာဉ်နဲ့မြင်းနေတာကိုမြင်းမြင်းမြင်းနေတာလေအဲဒီတဏှာအကြောင်းရင်းကပဲတဲ့ဒီတဏှာ သမှုဒသစ္စာခေါ်တယ်သူကအဲမြင်တိုင်းမြင်တိုင်းရှုမှတ်ပြီးတော့မြင်မှုကလေးသိနေတာဟာဒုက္ခသစ္စာပဲမြင်မှုကလေးဒီတိုင်းဒီတိုင်းဟာမြင်မှုနဲ့စပြီးတော့ตายမှုကင်းနေတာသမှုဒသစ္စာပဲနေတယ်ဘာဟာနာပိသိနေတာခေါ်တယ်ဟုတ်လားမြင်တယ်မှားလိုက်မြင်တယ်မှားလိုက်မြင်ပြီးကြောက်တာမြင်ပြီးကြောက်တာမြင်ပြီးကြောက်တာဒါလေးသိနေလို့ရှိရင် မြင်ပြီးပြောက်သွားတဲ့သဘောလေးကဒုက္ခသစ္စာမြင်ပြီးပြောက်သွားတာကိုသိတဲ့အတွက်အဲ့ဒါမျိုးကိုမလို့ရင်မတောင်းတာတာကငါသမုဒယသစ္စာကိုပယ်ထားတယ်ဘာနာပရိဝေဒခေါ်တယ်။ဘာနာမြင်ပြီးပြောက်သွားတာလေသိလို့မကောင်းဘူးလို့မကောင်းတဲ့တရားပဲလို့ဒီလိုမှန်နေပြီးသွားတာကဒါကပရိညာပရိဝေဒခေါ်တယ်ပရိညာပိုင်းခြားပြီးတော့ပြီးတော့အချင်းထိုးလွှင့်ပြီးသွားတာမြင်မှုကလေးဘယ်လိုပေါ်လာလဲ။ ဘယ်လိုပေါ်ပြီးတော့ဘယ်လိုပြောက်သွားလဲဒီလိုပေါ်ပြီးဒီလိုပြောက်လို့မမြဲတဲ့တရားပဲဆိုတာမြင်တယ်လို့မှဖတ်ကနေဆိုပြောက်သွားတာလေသူတွေ့တယ်အဲ့ဒါဒုက္ခသစ္စာတရားလေးအစနဲ့အဆုံးနဲ့အနိစ္စလက္ခဏာနဲ့သူပိုင်းခြားပြီးတော့သိသွားတာပရိညာပိဝေဒခေါ်တယ်ရည်ကြည်ပြည့်ချင်းနဲ့ဆင်းရဲပဲလို့ဒီလိုသဘောကျသွားရင်ဒါဒုက္ခလက္ခဏာနဲ့သိသွားပရိညာပိဝေဒ သူသဘောတည်းသူဖြစ်ပြနေတာပဲလို့နတ္တလက္ခဏာသိတယ်ဒါလည်းပရိညာပြီးခွေတာဒုက္ခသစ္စာလေးပိုင်းခြားပြီးတော့မြင်နေမြင်နေတာမှတ်သိရင်သာအဲလိုဒီတိုင်းဒီတိုင်းမြင်မှုနဲ့စပြီးတော့တာယာမှုတွေကင်းပထမတော့ကတော့ဒီလိုဖြစ်ပြနေတာလေးမသိတော့မြင်မှုကပဲခိုးတာကြီးမှတ်အခုတော့မြင်တာလေးကပြီးပြောက်တာဘာမှသုံးမကြပါပဲလားလို့မှန်ရင်မှန်ရင်သဘောကျသွားတယ်ဒါလေးမျိုးမตายရတော့ဘူးတဏှာလေးကင်းသွားတယ် ဒါကဘာဟာနာပရိဝေဒခေါ်တယ်ဗျာဓမင်းကမင်းသွားရောကွာမဖြစ်နဲ့တော့လို့ဒီလိုပဲနေရတာမဟုတ်ဘူးမကောင်းတာသိလို့ရှိရင်မကောင်းမှပြီးတော့မကောင်းတဲ့ဥစ္စာပေါ်မှာတာမှုကင်းသွားတာပေါ့ဆိုတော့ဥပမာအားဖြင့်မိတ်ဆွေတယောက်လူကောင်းမှပြီးတော့ပေါင်းအဲရှေ့ရင်တော့ဒီလူကကောင်းရကောင်းကြောင်းတွေလုပ်နေတော့ဒီလူအပေါ်မှာအထင်ကြီးနေငါမိတ်ဆွေပဲငါအကျိုးတွေအများကြီးဆောင်ရတယ်လို့ထင်ရမျက်ွယ်ကြတော့ဒီလူကအကျိုးမဲ့တွေပြု ဒီနေ့တော့ခါကာလကျတော့ဒီလိုအကျိုးမဲ့တွေပြုတာကိုကိုယ်တိုင်မြဝထင်နေတွေ့ထားတယ်ဆိုတော့အဲတွေ့ထားလို့ချင်းအဲ့ဒီပုဂ္ဂိုလ်ပေါ်အထင်မကြီးတော့ဘူးရှေးတုန်းကဆိုရင်သူ့ရဲ့အပြစ်မမြင်ခင်ကတော့ဒီလိုကငါ့ပေါ်အမှန်တကောစေတနာကောင်းတယ်ဒီလိုကလည်းကောင်းတဲ့လူပဲလူကောင်းပဲလို့သူအထင်ကြီးပြီးတော့အမှန်တကောခင်မင်တွေ့တာနဲ့မကောင်းတာတွေတမင်တကာပြုနေတာတွေ့ရတဲ့အခါကျတော့အဲ့ဒီ ရှင်းကထင်မြင်ထားတာလေအကုန်လုံးကြောက်တယ်ဒီပေါ်ဒီလိုပုံမှာခင်မင်တော်တာမှုတွေကြောက်တယ်အခုလောကအင်တော်ကြီးတွေပါတယ်မှာဒီလိုဟာတွေပေါ့အစတုန်းကတဦးနဲ့တဦးနဲ့အမှန်ခင်ကြပါတယ်ဆိုပြီးခင်းနေကြတယ်တခါလဲအမှန်ကိုချစ်ခင်းနေကြတာဒါပေမဲ့လို့တယောက်အကြောင်းတယောက်အပြစ်တင်မြင်လာတဲ့ခါကျတော့ညာဖြစ်ကြပါလို့ကြကွဲကြပြေးကြဒုက္ခတွေရောက်ကြတာဒီဥစ္စာတွေပေါ့ဒါပထမကချစ်ခဲ့တာလေအကုန်ပြောက်ကုန်ပတ်ချင်စိတ်တွေတော့ပေါ်ကုန်တယ်သူကအဲ့လိုမျိုး ဖြစ်ပြတဲ့သဘောလေးမသိသေးလို့ရှိရင်တော့ဒါလေးအထင်ကြီးပြီးတော့ตายရနေမြင်မှုလေးအခုမြင်တိုင်းမြင်တိုင်းမြင်လာတဲ့မှားလိုက်ကြောက်လိုက်ကြောက်လိုက်အဲမှတ်တိုင်းမှလည်းကြောက်ကြောက်သွားလေးတွေတွေးနေရတော့ဩဒါလေးတွေကဒီလိုပဲတဘွားလုံးမြင်နေတာလည်းဒီလိုပဲဖြစ်ပြနေတာကြီးတယ်ပဲကြီးကြီးကမြင်တာဒီလိုပဲနောက်နောက်မြင်မြင်နေတာမှလည်းဒီလိုပဲရုပ်ဖြစ်ပြနေတာဘာမှဖုံးမတန်ပါပဲလားဆိုတာပြီးသွားဒါရမှုလေးသူ့အတူပြင်းသွားတယ်အဲဒါဘာဟာနာပတိဝေဒခေါ်တယ်လားဝိပဿနာနဲ့ပဲနေဖို့ ဘာနာပတိဝေဒဟောအဲဒီလိုပယ်တဲ့ဖြင့်និရောဓကိုလည်းဆက်ရောက်သည်တဲ့သိပယ်ဆိုက်သွားကိုသိပယ်ဆိုက်ဆက်ရောက်သွားတယ်သစ္စည်းကရိယာမျက်မှောက်ပြုတယ်ဆိုတော့ဆိုက်သွားတာဆက်ရောက်ကြီးပြီးသွားတာအဲဒီတော့မြင်မှုလေးအမှန်သိလိုက်တဲ့ဖြင့်အမှားကြီးကြောက်တယ်အစတုန်းကမြင်တယ်ဆိုတာငါပဲငါကမြင်တာပဲမြင်နေတာမျက်ရှိနေတာပဲဒီလိုသိနေတာပါ အခုတော့မြင်နိုင်မြင်နိုင်မှလည်းမြင်ပြီးကြောက်မြင်ပြီးကြောက်อืมမမြဲတဲ့တရားပဲဖြစ်ပြနေတဲ့တရားပဲပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့တရားပဲအမှန်တိုင်းပြီးတော့အမှန်တိုင်းပြီးတော့မူလကသင်မြင်နေတဲ့အမှားတွေသူ့လိုလိုပြောက်တယ်အဲ့ဒါဝိဇ္ဇာခေါ်တယ်အမှားတွေကပုဂ္ဂိုလ်ကြီးအလိုက်ကမြင်နေတယ်အများရန်တည်ရှိနေတယ်မြင်တာတွေဟာကောင်းနေတဲ့ငါပဲလို့ထင်နေတာတွေကဒါတွေကအဝိဇ္ဇာပြီးတွေအမှားတွေပေါ့အဲ့ဒီအမှားတွေကြောက်တာ အမှားကြီးအပြောက်သွားတော့အမှားကြီးရင်ခံပြီးဖြစ်မဲ့လောဘဒေါသမောဟကိလေသာတွေမဖြစ်ရဘူးအဲငါပဲဆိုပြီးတော့မြင်တာငါပဲမြင်ရတာငါမြင်လို့ကောင်းတာလည်းငါဆိုပြီးတော့ဒါလေးตายပြီးတော့ကိလေသာတွေဖြစ်တယ်လောဘဖြစ်လဲဒေါသဖြစ်လဲမောဟဖြစ်လဲဖြစ်ပြီးကိုရုပ်ကိုစည်းဝါးတွေဖြစ်အောင်လို့သူပြုလုပ်တယ်မကောင်းမှုအကုသိုလ်တွေလည်းလုပ်တာပဲကောင်းမှုကုသိုလ်တွေလုပ်တာအဆုံးလုပ်တယ်အဲဒီကံတွေကအကျိုးပေးတော့ဘဝတွေဖြစ်တယ် ငရဲလည်းဖြစ်နေတယ်ဒိဋ္ဌံတိတာလည်းဖြစ်နေတယ်လူဝါနာဘဝတွေလည်းဖြစ်နိုင်တယ်အဲ့ဒါတွေကဘာတွေလို့ဆိုဒါဒုက္ခသစ္စာတွေဖြစ်သွားတာအဲ့ဒီဒုက္ခတွေငြိမ့်သွားတာတဲ့ဒီမှာမြင်တယ်မြင်တယ်မှပြီးဖြစ်ပြသွားတာလေးပြီးတော့အမှန်တိုင်းသိသွားတဲ့အတွက်အမှားတွေပြောက်ပြီးလောဘဒေါသမောဟအစရှိသောကိလေသာတွေကုသိုလ်အကုသိုလ်ကနေဖြစ်ခွင့်မရတော့ဘူးတဲ့ဒီတမြင်နဲ့စပြီးမဖြစ်တာပြောတာဟိုနောင်မြင်တာတွေနဲ့မဆိုင်ဘူးတဲ့ဒီတမြင်လေးအတွက်နဲ့စပြီးတော့မဖြစ်နိုင်တော့ဘူးတဲ့ဒါတရင်ကပါအားဖြင့် တရင်ကနေတော့အာဖြင့်ချုပ်သွားတယ်တရင်ကအာဖြင့်သင်္ကပ္ပဟာအာဖြင့်ပယ်လို့တရင်ကနေတော့အာဖြင့်ဒီတမြင်နဲ့စပြီးတော့အဝိဇ္ဇာအစရှိသောကိလေသာတွေကံနေအဲကံကနေပြီးဘဝအကျိုးပေးမဲ့ကိုဆင်းရဲတွေမဖြစ်ရတော့ဘူးတဲ့အဲဒီလိုငြိမ့်သွားတာနိရောဓသစ္စာတဲ့ကဆက်ရောက်သွားတယ်မှတ်တိုင်းမှတ်တိုင်းဒါနိရောဓသစ္စာရောက်နုနာကောင်းတယ်ဟိုဟိုယောဂီပုဂ္ဂိုလ်ကတော့ဘယ်သိမလဲဒါဒေသနာနည်းနဲ့သိရတယ် ယောဂီပုဂ္ဂိုလ်ကတော့ဆရာမှားရမယ်ဆိုလို့မြင်နေမှားနေတာဘာမှတော့မသိဘူးဒါပေမဲ့လည်းဒီမှားလို့မြင်တာလေးဖြစ်ပျက်ကလေးတွေဒီလိုသိနေလို့ရှိရင်ခုပြောတဲ့တည်ငါနိရောဓဆိုတဲ့နိဗ္ဗာန်ရောက်နေတာဒီနိဗ္ဗာန်ကနေဟိုနိဗ္ဗာန်စီကြည်တော်ကြတော့ရောက်အောင်မှာများဝိပဿနာထိုက်တာတော့အစ်စ်တော်မဟုတ်သေးဘူးကတခဏလေးမြင်တယ်အဲဒါအဲဖြစ်ပျက်ကဖြစ်ပျက်တာကဖြစ်ပျက်တာကဒုက္ခ ဖြစ်ဖြစ်တာကဒုက္ခဖြစ်ဖြစ်တာကိုသိတာကဒုက္ခသစ္စာကိုသိတာဘယ်လိုဆိုမှပေါ့ဖြစ်ဖြစ်တာကိုသိတာကဒုက္ခသစ္စာကိုသိတာဖြစ်ဖြစ်တာကိုဖြစ်ပြမှုကိုမလိုခြင်းတာကသမှုရသစ္စာကိုပယ်တာဖြစ်ပြတာကိုသိနေတော့ဖြစ်ပြတာမလိုခြင်းဘူးသမှုရသစ္စာကိုပယ်တာဖြစ်တာ ဖြစ်ပြတာကိုသိတဲ့ချင်းမသိမှုစတော့ဆင်းရဲငြိမ်းတာကនិရောဓသစ္စာအဲ့ဒါလေးဆိုတော့ဖြစ်ပြတာကဒုက္ခသစ္စာဖြစ်ပြတာကဒုက္ခသစ္စာ ဖြစ်ပြတာကဒုက္ခသစ္စာဖြစ်ပြတာကဒုက္ခသစ္စာဆိုဖြစ်ပြတာကဒုက္ခသစ္စာဖြစ်ပြတာကဒုက္ခသစ္စာဖြစ်ပြတာကဒုက္ခသစ္စာမြင်နိုင်ကြတဲ့နာနဲ့စားတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေမှာပေါ်လာတာလေးပြောက်သွားပေါ်လာလေးကြောက်သွားဒါလေးတွေတွေ့ရတယ်အခုယောဂီပုဂ္ဂိုလ်တွေသူအတိတ်တရားစမှတ်ကြတာရှိသေးတယ် ဒီလူတွေကတော့သိမှာမဟုတ်သေးဘူးနေရာသုံးရက်နဲ့တော့သိကျင်မှသိမှာလားမင်းငါရက်လည်းတချို့ကမသိဘူးဆယ်ရက်လောက်လည်းတချို့မသိဘူးအဲအမှားကောင်းတဲ့ပုံကိုယ်တွေဆရာသမားတွေညင်ကြတဲ့ရိုးသားသားလည်းမှတ်တယ်ရိုးရိုးသားသားလည်းမှတ်တယ်ပြီးတော့ပင်ကိုညာကလည်းထူးခြားတဲ့ပုံကိုယ်တွေတော့နေရာသုံးရက်ဆိုသိတယ်ခြေတိုင်းခြေတိုင်းလေးတွေဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သိနေတယ်အဲ့ဒီဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တွေ့ရတာလေးတွေဒုက္ခသစ္စာကြီးတဲ့ပဲဖြစ်ပြသညာသင်္ခါရဒုက္ခသစ္စာကြီးဟော မှသမုတ်ရှိအခုတူတူလေးဖြစ်ပြတာကဒုက္ခသစ္စာဖြစ်ပြနေလို့ချင်းဒုက္ခသစ္စာမြင်တာလေးမှားလိုက်ဖြစ်ပြတာဒုက္ခသစ္စာကြားတာလေးမှားလိုက်ဖြစ်ပြတာဒုက္ခသစ္စာနားတာလေးစားတာလေးတွေ့ထိတာလေးကိုယ်တာလေးဆမ်းတာလေးလှုပ်ရှားတာလေးအောင်းတာပိန်တာထိုင်တာထတာဘာပဲဖြစ်ဖြစ်လည်းဖြစ်တာလေးမှလည်းပြောက်သွားကိုယ်တည်းကညောင်းတာပူတာနာတာကျင်တာခဲခဲတာလေးမှရင်မှရင်ပြောက်လိုက်ပြီးတော့စိတ်ကူးစဉ်းစားကြံနေတာလေး ဒါလေးဖြစ်တိုင်းဖြစ်တိုင်းမှပျောက်လိုက်အဲဒီဖြစ်ပြတာတွေအကုန်လုံးဒုက္ခသစ္စာတွေကြီးတယ်အဲဒါဖြစ်ပြတာကအခုမြင်နေဆိုရင်တော့အခုမြင်တာလေးပြောနေတယ်မြင်တဲ့အခါကလည်းမြင်တယ်မြင်တယ်မှလည်းဖြစ်ပြတာဒုက္ခသစ္စာဒါတခုပြောရင်ဟိုနောက်ဟာတွေလည်းနားလည်မှဖြစ်မှာနောက်ဟာတွေတော့အကုန်လုံးတော့ပြောနိုင်ဘူးတခုပြောနေတော့သေဒနာစင်နဲ့ပဲပြောရတယ်ဆရာကြီးတယောက်ကတော့တောင်းမှမူတယ်ရှင်ဘုရားတရားဟောတဲ့အခါမြင်တာကစဟောလို့ရှိရင်သိမထင်ကြဘူးကိုကတွေးထီတာကစဟောပါတယ်ပြောတယ် ဟုတ်တော့ဟုတ်တယ်ဒုတိယအစာပေါ်ရင်ကိုတော့တင်ကြဒါပေမဲ့မြတ်စွာဘုရားဒေသနာကမြင်သာအစာနဲ့ဘုန်းကြီးကမြင်သာကဤတဲ့စာဟောနေကျင်ဟောမယ်လို့သိကူးလေကျင်လို့တင်းမရဘူးကဒေသနာအစဉ်တိုင်းဟောရမှာသူစုကရှင်းနေလားမြင်သာကပဲဟောနေအမြင်သာဟောရင်ဒုတိယတည်းအတူတူပဲဒါတွေအကုန်လုံးယူအောင်မြင်တယ်မြင်တယ်မှတိုင်းဖြစ်ပြသွားတာတွေကြားတယ်မှတိုင်းဖြစ်ပြသွားတယ်နာနာစားတာဒုတိယမှတိုင်းအတွေ့အထိတွေကိုယ်သားတွေဆန်းတာတွေဖောင်းတာတွေပင်တာတွေမှတိုင်းမှလည်းတကားတယ် ဒီပိုင်းဒီပိုင်းဖြစ်ဖြစ်သွားဒုက္ခသစ္စာတွေအဲ့ဒါတွေပဲဒုက္ခသစ္စာတွေအဲ့ဒါကိုမသိရင်ဇာတွေကဒီလိုဖြစ်ပြနေတဲ့အခါမသိရင်ဇာတွေကိုသဘောကျနေတာအခုလူဘဝကြီးတစ်ခုသဘောကျနေတဲ့ကိုယ့်ကိုယ်သဘောကျသူများကိုယ်သဘောကျနေဆိုတာဒီဖြစ်ပြတာလေးမသိလို့သဘောကျနေတာသိရင်ပဲသဘောကျနေမှာလားအဲ့ဒါမြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်မှကြောက်သွားတာလေးသိနေပြီဆိုရင်အဲ့ဒီ ဖြစ်ပြမှုမလိုခြင်းဘူးဖြစ်ပြတာလေးမตายရတော့ဘူးตายရမှုကင်းသွားမသိတဲ့ပုဂ္ဂိုလ်ရဲ့ဖြစ်ပြမှုလေးตายရနေတဲ့မြင်တာตายရကြားတာနာနာစတာဒုတိယတွေအကုန်လုံးလျှောက်ပြီးตายရနေအခုရှူတိုင်းရှူတိုင်းနေဖြစ်ပြသွားတာတွေတွေ့ရတော့မตายရမှုตายရမှုကင်းကင်းပါလားသမှုရသစ္စာကိုပယ်တာဆိုတာနဲ့ဖြစ်ပြတာကဒုက္ခသစ္စာကို ဖြစ်ချင်းပြည့်ချင်းကိုဖြစ်ချင်းပြည့်ချင်းကိုမလိုခြင်းသာကလိုခြင်းသာသမှုရယကင်းသာသမှုရယကင်းသာဖြစ်ချင်းပြည့်ချင်းကိုဖြစ်ချင်းပြည့်ချင်းကိုမလိုခြင်းသာကမလိုခြင်းသာကသမှုရယပယ်သာသမှုရယပယ်သာဖြစ်ပြည့်ချင်းကိုဖြစ်ပြည့်ချင်းကိုမလိုခြင်းသာကမလိုခြင်းသာကသမှုရယပယ်သာသမှုရယပယ်သာ ဖြစ်ဖြစ်ခြင်းကိုမလို့ရှိတာကသမှုရပေတာဖြစ်ဖြစ်ခြင်းကိုမလို့ရှိတာကသမှုရပေတာဖြစ်ဖြစ်ခြင်းကိုမလို့ရှိတာကသမှုရပေတာအဲဖြစ်ခြင်းပြခြင်းမလို့ရှိတာဖြစ်ခြင်းပြခြင်းကိုအလိုရှိတဲ့ဆိုတာတဏှာပဲ ရင်းပြခြင်းအလိုမရှိတယ်ဆိုတော့တဏှာကင်းသွားတာပဲအဲ့ဒါပါပဲပဲတယ်ဆိုတာကင်းတာပဲမြင်တာလေးမှားလိုက်မြင်တာလေးဖြစ်ဖြစ်တာသိတဲ့ချင်းအဲ့ဒီမြင်တာမျိုးလေးဟာမကောင်းဘူးသိပြီးတော့လိုလိုညင်မှုတဏှာကင်းသွားရှားတာလေးမှားလိုက်ဖြစ်ပြနေတာမကောင်းဘူးပြီးတော့မလိုမရှိဘူးတွေ့ထိတာလေးမှားလိုက်ဖြစ်ပြသွားတာလေးပဲမကောင်းဘူးပြီးတော့ဒါအလိုမရှိတော့ဘယ်ဟာပဲဖြစ်ဖြစ်ပဲမတိုင်းမတိုင်းဖြစ်ပြီးပြသွားတာလေးတွေပဲလို့သိပြီးတော့ အလိုမရှိတာလူချင်းမှုလေးသူ့သဘာဝအတိုင်းကင်းသွားတာဟာလားအဲဒါသမှုရိယသစ္စာကိုပယ်တာတဲ့ပယ်ဆိုတာကင်းတာပါပဲဒါပါပဲဆိုသမှုရိယသစ္စာကင်းသွားပြီอืม ရှင်းမှုပြဲမှုကိုရှင်းမှုပြဲမှုကိုအမှန်တိုင်းသိရခြင်းအမှန်တိုင်းသိရခြင်းမသိမှုအဝိဇ္ဇာစသောမသိမှုအဝိဇ္ဇာစသောသင်ရဲ့ကင်နာကသင်ရဲ့ကင်နာကမသိမှုဝိဇ္ဇာစသောမသိမှုဝိဇ္ဇာစသောသင်ရဲ့ခြုံငိမ့်နာကသင်ရဲ့ခြုံ တင်ငါနိရောဓသစ္စာတင်ငါနိရောဓသစ္စာပြင်းမှုပြင်းမှုကိုပြင်းမှုပြင်းမှုကိုမှန်တိုင်းသိသည်ဖြင့်မှန်တိုင်းသိသည်ဖြင့်မတိမှုအဝိဇ္ဇာစသောမတိမှုအဝိဇ္ဇာစသောသင်ရဲ့ငြိမ့်နာကသင်ရဲ့ငြိမ့်နာက တေငါនិရောဓသစ္စာရှင်းမှုပြည့်မှုကိုမှန်တိုင်းသိသည်ဖြင့်မသိမှုမသိမှုဝိဇ္ဇာစသောဆင်းရဲငြိမ့်တာကတေငါនិရောဓသစ္စာအဲဖြစ်တိုင်းဖြစ်တိုင်းနေမြင်တာမြင်တယ်မှမြင်မှုလေးရဲ့ဖြစ်ပြမှာအမှန်တိုင်းသိပါတော့

အဲဒီရှုမှတ်မှုအာယုတစ်ခုနဲ့စပြီးတော့ကိလေသာဖြစ်မဲ့ကိလေသာတွေကံနေဘဝယုံနာနေဆင်းရဲတခါလဲငြိမ့်သွားတာတဲ့တခါမှလိုက်တခါငြိမ့်တခါမှလိုက်တခါငြိမ့်တရားထုတ်တဲ့ပုဂ္ဂိုလ်ကတော့ဘယ်သိမလဲငြိမ့်တော့ငြိမ့်နေလားဥပမာချင်းဗာနဲ့တူလို့ဆိုတော့လက်သမားများကင်တဲ့ပဲကိုယုံနာနဲ့တူတယ်ပဲကိုယုံဟာလက်ကနေတိုင်းနေတိုင်းကင်နေတော့လက်နဲ့ထိတော့လက်နဲ့ထိတဲ့နေရာတစ်ဖြည်းဖြည်းတော့အမှုန်လေးတွေပဲ့ပြူပြီးတော့ယော့နေတာပါ ဒါပေမဲ့လို့လက်သမားကဒီနေ့ငါကင်လဲလို့ဒီပဲကိုဖြစ်ရင်ဘယ်လောက်ပသွားပြီဘယ်လောက်ရော့သွားပြီလို့ဒီလိုထင်မှမလားတဲ့မထင်ဘူးတဲ့လို့မထင်ဘူးတဲ့ဒါပေမဲ့နေ့တိုင်းနေ့တိုင်းအဲ့မှာများသွားတော့လာပေါင်းနှစ်ပေါင်းကြာပြီဆိုတဲ့ခါကျတော့အဲ့ဒီလက်ကင်တဲ့နေရာကကင်ကြီးရလက်ရာလေးတွေဒီခါတိုင်းခွက်ပြီးတော့ထင်းလာတယ်ဒီကြတော့မှဩငါပဲကိုရောအတော်အတော်ပသွားပြီတော်ပြက်သွားပြီဆိုပြီးတော့နောက်မကောင်းတော့ဘူးအပြစ်လဲရတယ် အဲ့ဒါလိုပဲတဲ့တရားထုတဲ့ယောဂီပုဂ္ဂိုလ်မှမြင်တယ်ကြားတယ်နားတယ်စားတယ်တွေ့တယ်ကိုယ်တယ်စတယ်ဖောင်းတယ်ပိန်တယ်စသည်ဖြင့်မှတ်မှတ်တိုင်းမှလည်းသူအဖြစ်ပြက်ကလေးတွေပြီးဒီတိုင်းဒီတိုင်းဟာအမှန်ပြီးတော့အမှားကြီးပြောက်အမှားကြီးကဆက်ဖြစ်မဲ့ကိလေသာတွေဝဆင်းရဲတွေတည်ငါအားဖြင့်ငြိမ့်တယ်မဖြစ်နိုင်မင်းနဲ့ငြိမ့်ဖြစ်ခွင့်မရပဲနဲ့ငြိမ့်ယောဂီပုဂ္ဂိုလ်ကတော့မသိဘူးဒါပဲမဲ့လို့ ကြာကြည်မှလာပြီဆိုတော့တော်တော်ထင်ရှားလာတယ်ကိလေသာမဖြစ်နိုင်တာတော်တော်သိတာလေဒါဝိခာမနာပါရောက်ဝိခာမနာဆိုတာတရားအာမထုတ်တဲ့အခါလဲကိလေသာတွေတဲမရှိဘူးကွာငြိမ့်တရားအာမထုတ်ခင်ကဆိုလို့ရှိရင်တွေးကြရတယ်လေလောဘဖြစ်လေဒေါသဖြစ်လေလောဘဒေါသတွေအမှန်ဖြစ်လွယ်တာပဲတရားထုတ်ပြီးတဲ့အခါကလာကြတော့ဒုံတိုင်းုံနဲ့လောဘဒေါသမဖြစ်ဘူးကွာတော်တော်လေးအိန္ဒိယရတယ်ဒါဟိုတရားထုတ်မရောက်သေးပါဘူးတရားထုတ်ရောက်ပြီးသားပုဂ္ဂိုလ်မပြောပါဘူးဝိပဿနာ တော်တော်လေးအချိန်ရအောင်အားထုတ်တာတဲ့ပုဂ္ဂိုလ်ကမ္မဋ္ဌာန်းကြောင့်တော်တော်ကြာကြာနေလို့တရားနဲ့တော်တော်နှလုံးသွင်းနေရင်အင်းကြံသွားတဲ့အခါကျတော့သူကမဏိဒမထိုင်တာတော့ဖြစ်သေးတာပဲဟိုကအရင်ကနဲ့မတူလို့နောက်ကြာတော့လည်းပဂရိတဲ့ကြံဖြစ်သွားအဲ့ဒီကြတော့ကိလေသာတွေပြန်ရောက်လာဝိက္ခမနာပြည့်သွားပြည့်သွားပြီအဲတော်တော်လေးကြာအောင်တရားအားထုတ်တဲ့အခါကျတော့ကိလေသာညင်းတာတော်တော်ထင်ရှားလာပါတယ်အရိယာမဲ့ရောက်အောင်အားထုတ်လိုက်တဲ့အခါကျတော့လုံးလုံးငြိမ့်သွားတယ်အဲ့ဒီမှာသမုတ်စေတာဒါလည်းငြိမ့်တာ အခုဝိပဿနာခိုက်တာကတော့သမုစေတာမို့တည်ငါပဲသူတို့အာယုံလေးတွေမှာပြင်းမဲ့ကိလေသာတွေငြင်းတာတည်ငါနေတော့လာရောက်နေတာတဲ့မှတ်တိုင်းမှတ်တိုင်းနိဗ္ဗာန်မျက်မှောက်ပြုနေတယ်လို့ခေါ်တယ်မြင်လာတော့မဟုတ်ဘူးဒါကတော့နေတော့လာဆင်းရဲငြိမ်းတာဝဆင်းရဲငြိမ်းတာဝဆင်းရဲငြိမ်းမှုကြီးနေတာတကယ်မှတ်တခါမှလိုက်ဒီတအာယုံနဲ့ဖြစ်မဲ့ကိလေသာတွေကိုဆင်းရဲတွေငြိမ်းလိုက်နောက်တစ်ခါမှလိုက်နောက်တစ်ခါငြိမ်းလိုက်နောက်တစ်ခါမှလိုက်နောက်တစ်ခါငြိမ်းလိုက်မှတ်တိုင်းမှတ်တိုင်းငြိမ်းနေတာ တနည်းအားဖြင့်ဥပမာဘာနဲ့တူတယ်လဲဆိုတော့အဝတ်များလျှော်တာနဲ့တူတယ်တဲ့အဝတ်လျှော်တဲ့အခါကာလကြတော့ဘိုးကကြီးတွေနဲ့ပေးနေတော့ရေးစိတ်စကြနဲ့တိုက်အဲလက်နဲ့တခါလဲဆုံနေအဲရေးနဲ့ညှစ်ချလိုက်ကြီးတော့ထွက်သွားတာပဲသို့တော်လည်းပဲကြီးတွေကများနေတော့ပြောင်းတော့ပြောင်းနေဘူးနောက်နောက်တစ်ခါလည်းပဲစကြတိုက်အဲနှိမ့်နေပြီးတခါလားရေးညှစ်ချလိုက်ကြီးတွေထွက်သွားမပြောင်းသေးဘူးဒီလိုအခါကလည်းဝတ် တခါတည်းနဲ့တော့မပြောင်းအချင်းချင်းခါခါလောက်တော့နောက်ကြတော့ကြီးတွေအကုန်လုံးပြောင်းသွားဆင်းသွားအဲ့ဒါလိုပဲတဲ့တရားထုတ်တဲ့အခါမှာမှတ်တိုင်းမှတိုင်းကိလေသာကတော့ဆင်းနေတာပါပဲသို့တော်လည်းပဲနည်းနည်းလောက်မှတ်ကြည့်တော့မတည်သေးဘူးပေါ့လေနောက်ဆုံးအရိယာမေရောက်တဲ့ခါကျမှလုံးလုံးစင်ကြယ်ပြောင်းမှသိရတယ်ဒီလိုအားထုတ်ရပါတယ်ဒါကြောင့်ကိုမှတ်တိုင်းမှတိုင်းအမှန်တိုင်းသိ၍တဲ့ဖြစ်ပြမှုလေးတွေအမှန်တိုင်းသိ၍

ရှူတိုင်းရှူတိုင်းတအာယုံတအာယုံနဲ့စပ်ပြီးတော့ငြိမ့်နေတာတရင်ကနေရောတာခေါ်တယ်တဲ့အဲဒီတရင်ကနေရောတာကိုရှူတိုင်းရှူတိုင်းသာတီးဟာတရင်ကနေရောတာသစ္စာခေါ်တယ်အဖြစ်အပျက်ကိုအမှန်တိုင်းသိတာကအမှန်တိုင်းသိတာက

တွေ့ထိတယ်တွေ့ထိတာတွေဖြစ်ပြီးကြောက်တာကိုွေးတယ်ဆိုကိုွေးတာတွေတွေ့ထိကိုွေးတာတွေရွေ့ပြီးတော့ကြောက်သွားဆန်းတာဆိုဆန်းတာလေးရွေ့ပြီးကြောက်သွားဖောင်းတယ်ပိန်တယ်လဲဖောင်းတာလေးကရွေ့လိုက်ကြောက်လိုက်ရွေ့လိုက်ကြောက်လိုက်အဲ့ဒါဖြစ်ဖြစ်သွားလေးတွေသိရစိတ်ကူးစကြံသိမှုလေးစိတ်ကူးရဲဆိုတာမရှိဘူးစိတ်ကူးရဲဆိုမရှိဘူးဖြစ်ပြီးကြောက်သွားဝေဒကညောင်းတာဝေဒနာကြောင့်ကျင်တဲ့ခိုက်ခဲတာဝေဒနာလေးတွေဆိုရင်လည်းနာတယ်နာတယ်မရှိဘူးဖြစ်မှန်ရင်မှန်ရင်ကြောက်ကြောက်သွားတာတွေ့ရအာယုန်နဲ့စိတ်ကူးရဲပေါ်လာတယ်မြင်တယ်မြင်တယ်မှလည်းကြောက်ကြောက်သွားတယ်ကြောက်ကြောက်တဲ့သဘောတွေဖြစ်ကြတယ် အဲ့ဒါကတော့အာယုံမကြောက်တာမဟုတ်စိတ်ကကြောက်တာအဲ့ဒါလည်းဖြစ်ပြတဲ့သဘောပဲအဲ့ဒီဖြစ်ပြကလေးတွေအမှန်တိုင်းသိတဲ့ချင်းအမှန်တိုင်းသိအောင်လို့ရှုလို့အမှန်တိုင်းသိနေတာလေးတွေကမေဃသစ္စာပွားနေတာပဲတဲ့မရှုဘဲနဲ့တရားပဲပွားမယ်မရှုရင်ဒီသိမှုပဲဖြစ်နေမှာတော့ရှုနည်းမရတဲ့ပုဂ္ဂိုလ်တွေဘာမှမဖြစ်ဘူးရှုနည်းရတဲ့ပုဂ္ဂိုလ်တောင်းမှမရှုလို့ရှိရင်မဖြစ်သေးဘူးရှုမှဖြစ်တာ တခါရှုရင်တခါဖြစ်ဆယ်ခါရှုရင်ဆယ်ခါဖြစ်တခါတရားရှုရင်ခါတရားဖြစ်တဏှာကြီးလုံးရှုနေတဏှာကြီးလုံးဖြစ်တယ်တနေ့လုံးရှုနေတနေ့လုံးဖြစ်တယ်အဲဆယ်ဆယ်ငါးရရှုရင်ဆယ်ဆယ်ငါးရလုံးဖြစ်ရှုတိုင်းရှုတိုင်းဒါလေးတွေဖြစ်အဲဒီတော့ပထမဆုံးစဖြစ်တာဖြစ်ဖြစ်စီရတဲ့တရားပဲပထမဆုံးမှတ်လိုက်ရင်ဘာဝေဒဘာဖြစ်စီရတဲ့တရားဖြစ်သွားတယ် နောက်တစ်ခါမှလိုက်တော့ဘာဝေတဘာပွားလာနှစ်ခုဖြစ်နှစ်ခုကသုံးခုသုံးခုကလေးခုယူတိုင်းယူတိုင်းနောက်ပွားနေတာကြီးတဲ့ဘာပဲဘာဝေတဘာပွားစီရတဲ့တရားတဲ့မက္ကသစ္စာဆိုတာပွားစီရတဲ့ပွားစီရတဲ့တရားဆိုတဲ့အတိုင်းပွားလာပဲယူတိုင်းယူတိုင်းပွားနေတယ်လို့ညာယတာအဓိကမာယပရိဒံပါဠိတော်မှာ ညာယသာရိယမေကိုတိကမယရာခြင်းဟာသံဝရတိဖြစ်၏။ညာမေကောဤသတိကံလေးပါးဤဥသောခီသည်ညာယသာညာယသာအရိယမေညာတိကမယရာခြင်းရောက်ခြင်းကဧကယေနောမေကောတခုရီသောလောက်တကြောင်ဤသောခီပါပေ၏။တတိပဌံတတိပဌံဆိုတာ အရိယာမဲ့ရောက်ဖို့ရတခုတည်းသောလမ်းမယ်အရိတတိပ္ပံဆိုတာကလည်းပဲသူလည်းမဲ့လမ်းမဲ့ကပဲလမ်းမယ်နောက်ညာရခေါ်တဲ့အရိယာမဲ့ကလည်းလမ်းမယ်အဲမဲ့တခုကမဲ့တခုရဖို့ရလမ်းတခုကလမ်းတခုရဖို့ရဖြစ်တယ်ဆိုတာလေးကိုရှုပ်ထွေးနေလို့သက္ကထာကဖွင့်တယ်အရာဟိလောကီယောတတိပ္ပံမဲကောဘာဝီတောလောကုတ္တသာအရိယာမေဃသာအဓိကမယသံဝရတိခိသဇာမအယံ လောကီရောလောကီသားလည်းဖြစ်သောအယံမေကောဤအယံသတိကနာမေကောဤသတိကနာဤဟုသောဖြစ်သည်သတိပဋ္ဌာန်ဆိုတာလောကီပါပဲတဲ့လောကုတ္တရာမူသေးပါဘူးတဲ့ဒီဥစ္စာအခုသွားရင်သွားတာသည်ရရင်ရတာသည်ထိုင်ရင်ထိုင်တာသည်လဲလျောင်းရင်လဲလျောင်းတာသည်ကိုွေးတာသည်ဆန်းတာသည်ဖောင်းတာပိန်တာသည်မြင်တာကြားတာသည်စသည်ဖြင့်သွားရောက်သွားဖြစ်တိုင်းဖြစ်တိုင်းယုံနာတွေကိုအမှတ်တတိလေးနဲ့ မှားပြီးတော့သိနေတာတတိပဌာန်ပဲကိုမူရာတွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပြီးသိနေတာကာနုပါဒနာတတိပဌာန်ကိုယ်တည်းကအကောင်းဆုံးဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှတ်ပြီးသိနေတာဝေဒနာနုပါဒနာတတိပဌာန်ဟောညောင်းတာပူဇနာခြင်းခဲတာတစ်ဖက်ဝေဒနာကိုယ်တည်းကနေသာထိုင်သာတာတွေဒီတည်းကဝမ်းမြောက်ဝမ်းသာတာတွေမှတ်တာကဒါဒုက္ခဝေဒနာတွေမှတ်ဘာပဲဖြစ်ဖြစ်ဒီအကောင်းဆုံးတွေမှတ်တာဝေဒနာနုပါဒနာတတိပဌာန်စိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းမှတ်သိနေတာစိတ်ဓာနုပါဒနာတတိပဌာန်နဲ့ ညာကနဲ့တကွာပြီးသောစိတ်ညာကင်းသောစိတ်ဒေါသနဲ့တကွာပြီးသောစိတ်ဒေါသကင်းသောစိတ်ကောင်းသောစိတ်ဆိုးသောစိတ်ဖြစ်တိုင်းဖြစ်တိုင်းစိတ်တွေပါပဲဗာစိတ်ဖြစ်ဖြစ်ပါပဲအဲဒီစိတ်ကူးလေးတွေဖြစ်တိုင်းဖြစ်တိုင်းမှာစေတနုပါဒနာပရိသတ်သဘောတရားတွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်ပြီးနေတာဓမ္မနုပါဒနာပရိသတ်မြင်တိုင်းကြားတိုင်းပေါ့မြင်ရင်မြင်တာမှကြားရင်ကြားတာမှသာသဘောတရားအနေအချင်းသိတယ်အဲဓမ္မနုပါဒနာပရိသတ်အဲဒီပရိသတ်၄ပါး ဧကယနောမေဃတခုရီသောလမ်းတကြောင်ဤသောလမ်းဘယ်ရောက်မဲ့လမ်းတော့အဲညာယတအရိယာမဲ့ရောက်ဖို့သောတာပတိမဲ့ရောက်ဖို့သရဂမိမဲ့ရောက်ဖို့အနာမိမဲ့ရောက်ဖို့အရဟတမဲ့ရောက်ဖို့ရကြောင်ဤသောလမ်းပဲအဲဒါလောကီပဲရှိပါသေးတယ်ဒီတဇာမယီလောကီကလောကီများသာဖြစ်သောအယံသတိပဋ္ဌာနမဲ့ကောဤသတိပဋ္ဌာန်၄ပါးတို့သောပြီးသည်ဘာဝီတော် မိမိသာနာ၌ဖြစ်စေအပ်ပွားစေအပ်သည်ရှိတော်ဒါလေးမိမိသာနာဖြစ်အောင်လုပ်ရင်မိမိသာနာဖြစ်မှာကိုယ်သာနာဖြစ်မှာလေဥစ္စာကရောက်မှာမဖြစ်ရင်တော့မရောက်ဘူးဘာဝီတော့ဖြစ်စေအပ်ပွားစေအပ်သည်ရှိတော်အရိယာမေဃသာအရိယာမေ၄ပါးကို၄ပါးသောအရိယာမေကိုအဓိကမအရခြင်းကသံဝတ္တိဖြစ်ပါ၏နောက်ဆုံးကြတော့အရိယာမေ၄ပါးရောက်ပါတယ်တဲ့ဒီကနေပြီးတော့သွား၆ပါးဖြစ်တဲ့မြေညုံနာနေပွားတဲ့မေဃသစ္စာ လောကီမေဃသစ္စာကြီးအစွမ်းကြောင့်နောက်ဆုံးကြတော့နိဗ္ဗာန်ကိုတွေ့တဲ့လောကုတ္တရမေဃသစ္စာရောက်သွားပါတယ်ဆိုပါတယ်။ဒါကြောင့်လောကီကိုလည်းပဲမေဃသစ္စာခေါ်ရပါတယ်။တို့သင်ညိုလေးလောက်ဆေးလာပြီးတော့ထားတဲ့ပုဂ္ဂိုလ်ကလောကုတ္တရာမဲသိမ့်နဲ့ရှင်တဲ့မဲခင်ရှင်ပါတာလဲအဲမေဃသစ္စာဆိုတာလေးကရထားတာကိုရထားတာဒီမှာဝိပဿနာမေဃသစ္စာသူကသံတရားဖြစ်တယ် သုသာဒါကဘုသူရကတည်းမရှိသေးလို့သုဒ္ဓဒေသနာတော်ဒီမှာဒီဥစ္စာတွေအများကြီးဟောတာလောကုတ္တရာမေကသူဟာသူထပြီးဂျုံနဲ့ဖြစ်တာမှမဟုတ်ပဲလောကီမေကနေပြီးအာထုံမှဖြစ်တာဘာဝနာပွားများရတဲ့အဲအရိယာမေပွားများရတဲ့ဆိုတာလောကလောကီမေတွေများများပွားများရတာလောကုတ္တရာမေကသူဟာသူဖြစ်တာဟိုမှာအချိန်နဲ့သွားတော့တာဟိုစိတ်ကလေးတစ်ချိန်နဲ့ဖြစ်တာဘာမှအထုလို့ရတာမဟုတ်ဘူးဘာနဲ့တူနေတယ်ဆိုတော့လောကမှာ ရုံးများမှာလှုပ်လှုပ်ရတာနဲ့တူတယ်ရုံးများလှုပ်လှုပ်ရတော့အောက်လက်ကလူတွေကတခါလဲစည်ရည်တွေစည်ကြီးတွေကနေပြီးတော့စည်ရင်းတွေအင်းတွေတခါလဲတွေ့ရမှတ်ရရေးရချစ်ရစည်ရင်ခါသာတွေရေးရအမိန့်စာတွေပါတွေရေးရရေးပြီးတော့မှဟိုမှာအထက်လူကြီးသွားပြအထက်လူကြီးကကြည့်ပြပြီးတော့အဲဒါဟုတ်ပလားမှန်မလားမင်းများသိသေးပြီးတော့ ဟိုလောက်မှလာလို့ရှိရင်ထဲလူကြီးကသာလက်မထိုးရတာ။ဒီရာကြီးကြီးကလက်မထိုးလိုက်လက်မထိုးလိုက်တော့အဲမျိုးမိတ်ဝန်တော်မိတ်အရေးပိုင်းမိတ်မင်းကြီးအမိတ်စသည်ဖြင့်ဒီလိုထွက်လာတာ။အဲဒီအထက်လူကြီးကလှုပ်တာကလက်မကလေးနဲ့ထိုးတာပဲသူဘာမှမလုပ်ဘူးကွာ။လောကသာအောက်ကလူတွေတခြားတွက်ချက်အများကြီးပင်ပန်းခံနေလို့ကဟိုကလက်မကလေးထိုးလိုက်ရုံနဲ့သူ့အမိတ်ဖြစ်။အဲလိုပဲ ဝိပဿနာဘာဝနာတွေကအများကြီးပွားတာဝိပဿနာဘာဝနာတွေကတနေ့လုံးလည်းပွားတယ်တရက်လုံးလည်းပွားတယ်လင်္ကာကျတဲ့ခုနှစ်လည်းပွားတယ်တစ်လလည်းပွားတယ်နှစ်လသုံးလစသည်လည်းပွားတစ်နှစ်လည်းပွားတယ်အဲဒါတွေပွားမှနောက်ဆုံးအရိယာမေကလေးဖြစ်တဲ့ဆိုတာကလက်ဖြောက်ကလေးတိတာတော့မကြဘူးမျက်စိတမိတ်တော့မကြဘူးဖြောက်ကလေးဆိုပြီးရသူ့ဥစ္စာတစ်ချက်သေးလေးပြီးတော့လည်းသူကလည်းအထူးလုံးလို့လည်းဖြစ်ပါဘူးရှင်းကဟာလေးစင်နေတက်လာမှသူကပြုတ်ကုန်တယ်ဖြည်းဖြည်းလေးယုံနာနေပြင်းပြင်းပြင်းပြင်းနဲ့နောက်ဆုံး ဖြစ်ဖြစ်တဲ့ယုံနာလုံးဝချုပ်ငင်းတဲ့နေရာရောက်သွားတာကိုပြုတ်ကနဲ့ရောက်သွားတာရောက်မှမသိရောက်သွားအဲဒီလိုဖြစ်သွားဒါတော့မေဃသစ္စာဖြစ်တယ်ဆိုတာဒီချိန်ကလေးရမေဃသစ္စာကစအထုလို့လည်းဖြစ်တာမဟုတ်ဘူးဟိုဘာဝနာပွားရတယ်ဆိုတာလောကီမေဃသစ္စာတွေပွားတာလောကုတ္တရာမေဃသစ္စာကတော့လောကီမေဃသစ္စာကြီးအဟုတ်နဲ့ဖြစ်ပေါ်လာရုံလေးပဲသူတမင်တကာဖြစ်အောင်လို့အဲဒီချိန်မှာအထုရတာမဟုတ်တော့ရေးကြည့်ပါတယ်လောကီမေဃသစ္စာရေးကြည့်တာဒါကြောင့် လောကိမေတ္တာသစ္စာနားလည်ဖို့အရေးကြီးတယ်အဲဒါကြောင့်ဒီလောကိမေဃသစ္စာလည်းမေဃသစ္စာခေါ်လိုက်တဲ့အကြောင်းကတော့ဝိတ္တရိမေဃရှိပါတယ်။ယင်သာသာဥရိယဗျာဒသနံမေဃောယေဝမေဃောယေဝယံလောကိကောတိမေဃသစ္ဆံပါကတံဟောတိ

ကိုယ်တွေကအတွေ့အထိလေးမှသကံထိရမှထိတာလေးအစအဆုံးပြီးတယ်၊ကိုယ်ရမှရင်ကိုယ်တာလေးအစအဆုံးပြီးတယ်၊ဆမယ်မှရင်ဆန်းတာလေးအစအဆုံးပြီးတယ်၊ဖောင်းတယ်မှရင်ဖောင်းတာလေးအစအဆုံးပြီးတယ်။နာလာကျင်တာလေးမှရင်နာလာကျင်တာလေးအစအဆုံးပြီးတယ်၊စိတ်ကူးတာလေးမှရင်စိတ်ကူးတာလေးအစအဆုံးပြီးတယ်၊အစအဆုံးစွာဖြစ်ပျက်ကလေးပဲ။အဲဒီအဖြစ်ပျက်ကလေးမြင်တာဥရိယဘေယဥရိယဘေယညာကမှပြထားပါတယ်။အဲဒီအဖြစ်ပျက်ကလေးမြင်တာဟာတဲ့မေဃောယေဝါယံလောကီကောအရာဤဖြစ်ပျက်ကိုမြင်နေတယ် လောကီကောလောကီဖြစ်တော့မဲ့ကောရေပါမဲ့ပင်လေဒီလောကီမဲ့ဘုရားဘာကမဲ့ရှေးဖို့မဲ့လို့လောကီမဲ့ရှေးပိုင်းပေါ်အရိယာမဲ့ကနောက်ပိုင်းတိတိထောကြောင့်အာသာထောယောဂီအားမေဃသစ္စာမေဃသစ္စာရိပါကတံသင်ကြသည်ဟောတိတိမေဃသစ္စာသင်ကြတာဟောတယ်လို့သုသာနာမှတိုင်းမှတိုင်းအဖြစ်အပျက်ကိုသိတာမေဃသစ္စာသင်ကြတယ် မေဃသစ္စာကပွားနေမေဃသစ္စာကိုပွားတာတခါမှလိုက်အဖြစ်အပျက်ကိုတခါသီလိုက်ဟောမေဃသစ္စာတခါပွားတာနှစ်ခါမှလိုက်နှစ်ခါသီနှစ်ခါပွားတာသုံးခါမှသုံးခါသီသုံးခါပွားမှတိုင်းမှတိုင်းတခါမေဃသစ္စာတွေပွားတယ်သူဒီမှာယောဂီတွေတရားထုတ်နေမှတိုင်းမှတိုင်းအနာဖိုးတာနေဖြစ်နေတာမေဃသစ္စာတွေပွားလောကီမေဃသစ္စာတွေပွားနေတာလို့ဘာကြောင့်လို့ဆိုရင်တတ္တရဒုလောကီမေဃသစ္စာ၌ ဗမောဝိကတာတောသူချင်းကိုပယ်ပြချင်းကြောင်းသည်အဲ့ဒီမှာသူချင်းမရှိဘူးတဲ့ဒီကိုယ်တဏ္ဍာဖြစ်သွားတာသိရောဘောကိုယ်တဏ္ဍာဖြစ်သွားတာဒုစရကိုယ်တဏ္ဍာမဖြစ်ရင်တော့ဒီလောကီလက္ခဏာမရှိဘူးဒီကျိုးဝိပဿနာဆိုတာဘာမှတော့မသိဘူးဟောဒီတရားထုတ်တဲ့ခါကကြဝိပဿနာဆိုတာသူကမြင်တယ်ကြားတယ်နားတယ်စားတယ်တွေ့ထိတယ်ကြွေးတယ်ဆန်းတယ်ဖောင်းတယ်ပိန်တယ်ကြံတယ် သိရစသည်ဖြင့်မှတ်တိုင်းမှတ်တိုင်းဒါလေးတွေကဝိပဿနာလေးတွေပြင်တော့ဝိပဿနာဆိုတာဒီလိုဟာပဲဝိပဿနာမဲ့ဆိုတာဒီလိုဟာပဲနိဗ္ဗာန်ရောက်ကြောင်းတရားဆိုတာဒီလိုဟာပဲပဋိသင်္ဆိုတာဒါပဲလောကီမဲ့ဆိုတာဒါပဲမေဃသစ္စာတရားလောကီမေဃသစ္စာတရားဆိုတာဒါပဲဆိုတာကိုယ့်အကိုသိနေတာဘောသူကထင်ရှားနေဒါကြောင့်ဥရိယပြအဖြစ်အပျက်ကိုမြင်တဲ့သဘောလေးကမှတ်တိုင်းမှတ်တိုင်းချင်းအဲ့ဒါလောကီမေဃသစ္စာ အဲ့တော့သစ္စာလေးပါးရတာပေါ့ကျွမှတဲ့ကသစ္စာလေးချက်တရားနဲ့သိရပဲလို့နေတာသစ္စာလေးချက်တရားနဲ့ဘယ်လိုသိတော့ဆိုအရိယာမေခဏမှာတော့နိဗ္ဗာန်ကိုအာရုံပြုပြီးတော့နိဗ္ဗာန်မျက်မှောက်ပြုပြီးတော့သိကျန်တဲ့သစ္စာ၃ပါးတော့ကိစ္စကြည့်ုံမျှပဲတဲ့တကယ်အာရုံမပြုဘူးတဲ့ဒုက္ခသစ္စာအဲ့ဒီခိုက်တာအာရုံမပြုဘူးသို့တော်လည်းပဲနိဗ္ဗာန်တူပြီးတဲ့ပုဂ္ဂိုလ်ကဒုက္ခကိုသိနိုင်တဲ့ကိစ္စပြီးတယ်သမုဒယသစ္စာကိုအဲ့ဒီခါကလာအာရုံမပြုဘူးဒါပေမဲ့လို့ သမုဒိယပယ်တော့ပယ်သွားတယ်အဲဒီတော့သမုဒိယကိုလည်းပြန်စဉ်းစားလို့ရှိရင်ဒါသိနိုင်တယ်မဲကဆိုတာလည်းဒီခိုက်တံသူကကွာမဲ့ကိုသူ့ကိုသူတော့ပဲအာရုံပြုမလဲဒါပေမဲ့နောက်ပြန်စဉ်းစားလို့ရှိရင်ဖြင့်ငါဒီလိုဖြစ်သွားပါကောဆင်းရဲငြိမ်းတဲ့သဘောဖြစ်ဖြစ်တဲ့ငြိမ်းတဲ့သဘောစီနိဗ္ဗာန်ရောက်သွားပါကောဆိုတာဒါလေးပြန်ပြီးနိုင်တယ်အဲဒါကြောင့်သိနိုင်လို့ဉာဏ်နဲ့သစ္စာ၃ပါးလည်းပြီးပြီးကြည့်တယ်ဝိပဿနာခိုက်တံမှာသစ္စာ၄ပါးတည်းနဲ့သိတာက ဒုက္ခသစ္စာအာရုံပြုပြီးတယ်ဒီကြတော့အဲဖြစ်ပြတဲ့တရားဒုက္ခသစ္စာဖြစ်ပြတာကဒုက္ခသစ္စာအဲ့ဒါလေးကိုကျွေးကျွေးတဲ့ခါလေမြင်တယ်မှမြင်တာလေးဒုက္ခသစ္စာသိတယ်ကြားတယ်မှကြားတာဒုက္ခသစ္စာသိတယ်ဖောင်းတယ်မှဖောင်းတာဒုက္ခသစ္စာသိတယ်ပိန်တယ်မှပိန်တာဒုက္ခသစ္စာသိတယ်သိကူးတယ်မှသိကူးတဲ့ဒုက္ခသစ္စာသိတယ်ဖြစ်ပြတဲ့တရားကြီးတဲ့အဲဒီဒုက္ခသစ္စာလေးတွေအာယုံပြုပြီးတော့သိအာယုံပြုပြီးတော့အားဖြင့်ဉာဏ်နဲ့သစ္စာ၃ပါးတော့ပြီးချင်းကိစ္စပြီးတာပဲသူကလည်း

မြင်မှုစားရဖြစ်ဖြစ်တဲ့တရားလေးကိုပြီးတိုင်းပြီးတိုင်းအဲ့ဒီပြီးတာလေးကမေဃသစ္စာလေးပွားနေပါပဲတစ်ခါမှတစ်ခါပွားပဲအဲ့ဒါဘာဝင်ဘာဝနာကိစ္စပြီးတော့အားဖြင့်သိပြီမြည်တယ်တဲ့ဒါဘာဝနာကိစ္စပြီးတော့သိနေတော့တစ်ခါမှလို့ရှိရင်ဝိပဿနာမှတ်တိုင်းမှတ်တိုင်းဟာလောကီအဲလောကီမေဃသစ္စာနှင့်တကွသစ္စာ၄ပါးတရားကိုတရားရင်နဲ့သိနေတာတဲ့အဲ့ဒီလိုသိခြင်းအားဖြင့် အစဉ်တိုင်းတိုးတက်ပြီးတော့ဝိပဿနာဉာဏ်နဲ့စဉ်တိုင်းတိုင်နောက်ဆုံးကြတာအရိယာမေဃသစ္စာကိုရောက်ရတယ်။အခုပြောခဲ့တာဘာအုံးဆိုတော့တဏှာကိုဒုက္ခလို့ဆိုထားတော့အဲ့ဒါလေးကိုပေါ်အောင်လို့ခုပြောနေတာတဏှာမရောက်သေးဘူးကွာငိုရင်းကြီးလေးဟိုသက္ကုစာကြည့်တော့ဒွါရ6ပါးအာယုံရူပါယုံစာကြည့်တော့အာယုံ6ပါး အဲတော့သက္ကုဝိညာဉ်စိုက်တဲ့ဝိညာဉ်၆ပါးကိုသက္ကုဝိညာဉ်ကနေပြောနေသောတာဝိညာဉ်ကာရဝိညာဉ်တွေလည်းပြီးပြီးထားပါတော့ဝိညာဉ်၆ပါးပြီးတော့ဖတ်တာကလည်းဝိညာဉ်နဲ့တွဲသွားပါပြီဒီမှာဒီလိုပဲဖတ်တာ၆ပါးပြီးတော့ဝေဒနာ၆ပါးလည်းဒီထဲပါသွားပါတယ်ရှင်မူကြမှုတွေထဲမှာတဏှာ၆ပါးနောက်ကလာတယ်အဲဒီတဏှာ၆ပါးကိုလည်းပဲဒုက္ခသစ္စာလို့ဆိုပြီးပြထားတယ်အဲဒီသမ္မာသမ္ဗုဒ္ဓဖွင့်ကတဏှာ၆ပါးအဲရူပတဏှာဒုက္ခသစ္စာတဲ့ ရူပရဏဤဖြစ်ကြောင်းရှင်းဘဝကပြီးခဲ့တဲ့တဏှာကသမှုရသစ္စာတဲ့ဒုက္ခနဲ့သမှုရနှစ်ခုလုံးငြင်းရာကနိရောဓသစ္စာတဲ့ဆိုငြင်းရာတော့ဆက်ရောက်တဲ့ဟာကဘက်ကသစ္စာတဲ့ဒီလိုပြထားတာပါအဲဒီလိုပြထားတော့အဲဒီတဏှာကသမှုရသစ္စာဆိုရမယ်ဆိုတာဒုက္ခဖြစ်နေတယ်မှာယခုလောလောဆယ်ယူပါအောင်စသည်ကိုတောင်းတဲ့တဏှာကသူကဒုက္ခသစ္စာဆိုပြီးတော့သူကဒီလိုဒုက္ခသစ္စာတွေထည့်ပြီးတော့ပြရတယ်ဇနာ၆ပါးကဒုက္ခသစ္စာ ဒုဒနာ၆ပါးဤခြေကြောင်းဖြစ်တဲ့ရှင်းဘဝကြီးခဲ့တဲ့တဏှာကဟိုရှင်းဘဝတဏှာမကင်းခဲ့တဲ့တဏှာသမှုရသစ္စာထိုဒုက္ခသမှုရနှမျိုးလုံးကြီးနာနေတော့ကထိုဒုက္ခသမှုရနှမျိုးလုံးကြီးရတော့ဆက်ရောက်သွားတာကမေဃဆိုပြီးတော့သစ္စာ၄ပါးညစွာပြပြီးတော်မူသည်တဲ့အကျယ်ပြီးပုံမပြအဲဒီမှာယခုယူပါယုံစားရည်သောအာရုံ၆ပါးကိုတောင်းတဲ့တဏှာဒုက္ခလို့ဆိုတာကသူဟာမှန်များဖြစ်เสียရှိတယ် သမုဒိယလည်းမဆိုဘဲနဲ့ဒုက္ခလည်းဆိုတာတရားပြည့်စရာကြီးလို့ဒီကကဖွင့်လာတယ်တဏှာယပိတဏှာဤလိပရိညေယဘာဝသဘာဝဒေါသပရိညေယအဖြစ်ဤစီခြင်းကြောင့်၎င်းပရိညေယပိုင်းခြား၍သိရသည်ဖြစ်ရှိလို့ပိုင်းခြား၍သိရတဲ့သဘောဖြစ်သောကြောင့်ယူပါယုံအာရုံပြုပြီးတောင်းတဲ့တဏှာလေးဖြစ်ရင်တောင်းရတယ်ပါရတယ်မှားလိုက်တော့ ပရိညိယပဲပိုင်းခြားသိရတဲ့တရားပဲဖြစ်ပြသွားတယ်လို့ပြီးတော့သာဒါယုံအတန်လေးသဘောကျရင်သဘောကျတယ်နှစ်သက်ရင်နှစ်သက်တယ်မှလိုက်အားရတော့ပရိညိယပိုင်းခြားသိရတဲ့သဘောလေးပဲသူပိုင်းခြားကိုသိရတာအဲဒါကြောင့်ပိုင်းခြားသိရတဲ့သဘောလေးရှိပါတယ်ဥပါဒနဲ့ခန္ဓာကရသာသဥပါဒနဲ့ခန္ဓာ၅ပါးနဲ့အတွင်းဝင်နေဖြစ်အောင်လားဥပါဒနဲ့ခန္ဓာ၅ပါးနဲ့အတွင်းဝင်ပါတယ်ဒါကြောင့်မို့ဒုက္ခသစ္စာ

မရနိုင်ဒီကိုတောင်းတာခြင်းတဏှာသဘောဖြင့်လိအိစ္ဆာအိသံတော်လိုရှိပါလျက်နလည်းပတိမြတံပိတို့မရနိုင်ဒီကိုတောင်းတာသောတဏှာသည်လေဒုက္ခဒုက္ခသစ္စာမြည်ဆိုတာဒါကြောင့်ပရိညိယသဘောရှိတော့ဒီဥစ္စာကိုဒုက္ခတွေထဲထားတယ်ပရိညိယမဟုတ်တဲ့ဥစ္စာကတော့သမှုတွေထဲရတယ်ကွာအကြောင်းသဘောတည်းတည်းကတော့နော်တမ္မာရိဋ္ဌိသုံးပါရှိတမ္မာရိဋ္ဌိသုံးပါလဲရှင်သာရိပုတ္တရာကညာတော်တွေမေးတယ်ဘယ်များလောက်ပြီးလို့ရှိရင် သမာဓိဋ္ဌိမှန်သောအမြင်ရှိသလဲလို့ဆိုတော့မှန်သောဉာဏ်ရှိတာတွေဝေဘာမာတဲ့သစ္စာလေးပါးတရားသိပုံနဲ့အရိယာမဲလေးပါးနဲ့ဝေဘာမာတဲ့အဲ့ဒီမှာလည်းပဲပရိစ္ဆသမုပ္ပါအင်္ဂါတွေနဲ့ဝေဘာသွားတယ်သရမရဏဒုက္ခသစ္စာကိုသိရမယ်တဲ့သရမရဏသမုဒိယသစ္စာကိုသိရမယ်သရမရဏនិရောဓသစ္စာကိုသိရမယ်သရမရဏမေဃသစ္စာကိုသိရမယ်ဒီလိုပေါ့ ယာမရဏကိုသိတာကယာမရဏဆိုတာကဒုက္ခသစ္စာယာမရဏရဲ့အကြောင်းတရားကဇာတိကသမုဒယသစ္စာယာမရဏဇာတိနှစ်ပါးလုံးချုပ်တာကနိဗ္ဗာန်ကနိရောဓသစ္စာထိုနိဗ္ဗာန်ကိုရောက်ပြီးတော့သိသွားတာကမေဃသစ္စာအဲဒါအဲဒီလောက်သိလို့ရှိရင်လည်းသောတာပန်အောက်ထစ်ဆုံးသောတာပန်ဖြစ်တယ်သမာဓိဖြစ်ဖြစ်ပြီးတယ်လားထို့အတူဇာတိကိုဒုက္ခသစ္စာဆိုပြီးသစ္စာလေးပါးလဲဝေဖန်နောက်တစ်ခါပြီးတော့ဘဝတဲ့ကာမဘဝကိုဒုက္ခသစ္စာဆိုပြီးတခါဖွင့် နောက်တစ်ခါပြီးတော့ဥပါဒဥပါဒညာဘဝဖြစ်တာဥပါဒကဒုက္ခသစ္စာဆိုပြီးတစ်ခါဖွင့်နောက်တစ်ခါကျတော့တဏှာ6ပါးတာဟာသာတိကျဝေဒနာဝေဒနာပစ္စယတဏှာကိုတဏှာ6ပါးဒုက္ခသစ္စာတဲ့အဲတဏှာစပဇာနာတိတဏှာစတဏှာဟူသောဒုက္ခတရားကိုလေပဇာနာတိသိတဏှာသမှုရိယာဆိုတဏှာဤရှိကြောင်းဖြစ်သောသမှုရိယာသစ္စာကိုလေပဇာနာတိသိ တဏှာနိရောဓဆိုတာတဏှာကြီးချုပ်တာကိုလေပဇာနာတိတိတဏှာနိရောဓဂာမိနိပฏิပဒါသာတဏှာကြီးချုပ်တာနိဗ္ဗာန်ကိုရောက်ကြောင်းဖြစ်သောမဂ္ဂင်ပါဠိတော်အကျင့်ကိုလေပဇာနာတိပြီဆိုပြီးတော့ဒီများတော့ပြီးလို့ရှိရင်တာမာရိတိဖြစ်ပါပြီဆိုပြီးတော့ဟောတာဒီပြဟာတွေလည်းရှိပါသေးတယ်အခုလူရင်းကတော့ဒါလေးလို့ညင်အဲတဏှာဒုက္ခသစ္စာဆိုပြီးဟောတာတယ်တဏှာဖြစ်ကြောင်းကဘာလို့ဆိုရင်အဲ့ဒီမှာတော့ဟိုပုရိမတဏှာမဟုတ်ဘူးဒီမှာဘာလို့ထားလဲဆိုဒီမှာတော့ ဝေဒနာကိုထည့်ထားတယ်ဝေဒနာဝေဒနာဖြစ်ခြင်းဟာတဏှာခြင်းအကြောင်းပဲဝေဒနာဖြစ်ခြင်းကသမှုရသစ္စာတဏှာနဲ့ဝေဒနာဖြစ်ခြင်းတစ်ခုလုံးငြိမ်းတာနေရောသစ္စာအငြိမ်းရာကိုရောက်ပြီးတော့လည်းမဂ္ဂရှင်ပါတရားမဂ္ဂသစ္စာအဲဒီသစ္စာလေးပါးကြားပြီးလို့ရှိရင်အောက်ထည်ဆုံးသောတာပန်ဖြစ်ပြီးတော့အဲမင်္ဂလာအမြင်ရှိသောတမာရိဋ္ဌိပုဂ္ဂိုလ်ဖြစ်ပါပြီဆိုပြီးတော့ဟောထားပါတယ်အဲဒီဒေသနာရာအချင်းလဲ တဏှာကိုသူသူ့ရာလဲဆိုတာဒုက္ခသစ္စာလို့ဟောတဲ့နေရာလဲရှိတယ်ဒါအဲ့ဒါလဲပရိညေယဖြစ်လို့ဟောတာမဟာတဗအနေနဲ့ဟောတာမဟုတ်ပရိညေယအနေနဲ့ပိုင်းခြားသိရတဲ့အနေနဲ့အခုဝိပဿနာကျွေးကျွေးစေကုတောင်းတမှုတာယာမှုလေးတွေဖြစ်လာတာပေါ့ဟောဖြစ်လာတဲ့လူချင်းပြီးလူချင်းတဲ့မှလေးရနေသေးပြီးနေသေးတဲ့မှလေးရသဘောကျရင်သဘောကျတဲ့မှလေးရအဲ့တော့မှတော့လူချင်းသားလေးဖြစ်ဖြစ်သွားတာပြီးနေသက်သားလေးတာယာသားလေးဖြစ်ဖြစ်သွားတာပြီးအဲ့ဒါဒုက္ခသစ္စာပဲဒါဒုက္ခသစ္စာတွေထည့်ရတယ် သူကပရိညေကပိုင်းခြားသိရတဲ့သဘောကိုဖြစ်ပြီးပြတ်သွားတဲ့ဒုက္ခပဲဒီလိုသိရအဲဒါကြောင့်ကာမိဒုက္ခသစ္စာဆိုတဲ့နေရာမှာတဏှာကိုဒုက္ခလို့မြတ်စွာဘုရားဟောတာဒုက္ခသစ္စာတရားတွေပေါ်လွင်အောင်လို့ဟောတာပဲပရိညေအဖြစ်ဖြင့်ထည့်ပြီးတော့ဟောတာဘာဟာတဘအနေနဲ့ဟောတာမဟုတ်ဘာဘာဟာတဘအနေနဲ့ကတော့သမှုရသစ္စာကသူကပြီးသားမှာပဲအဲတော့နိုင်ရ၄နိုင်တောင်ကျော်သွားတယ်ဒီနေ့ တော်တော်လေးတော့စုံတော့ပါဒါပေမဲ့နောက်တစ်ခါပြင်းတစ်ခါဆက်ဟောရအောင်မယ်လို့ကြာနေသစ္စာလေးပါးကသိမစုံသေးဘူးအခုရိယာမေဃသစ္စာလည်းမရောက်သေးဘူးအနေတော့ကြအောင်ပါပဲအချိန်ကုန်ပါဆိုဒါရင်သူလေးနည်းနည်းဆိုကြအောင်လို့ဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီ ဖြစ်ပြသမျှသင်္ခါရဒုက္ခသစ္စာရီသင်္ခါရတွင်အကောင်းထင်ခင်းမင်းသမှုရီသင်္ခါရတွင်အကောင်းထင်ခင်းမင်းသမှုရီ ဖြစ်ပြက်အာလုံးဖြစ်ပြက်အာလုံးအဲယုံနာအာလုံးယုံနာအာလုံးဖြစ်ပြက်သုံးဖြစ်ပြက်သုံးချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးနိဗ္ဗာန်ဤ ယုံနာအာလုံးဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးမှုတွင်ဉာဏ်သက်ဝင်သိမြင်မဲ့ပေ၏ချုပ်ဆုံးမှုတွင်ဉာဏ်သက်ဝင်သိမြင်မဲ့ပေ၏ ဖြစ်ပြတဲ့များအခုမြင်တာတွေကြားတာတွေနာနာသသဒုတိတာတွေဘယ်ဟာပဲဖြစ်ဖြစ်ပေါ်သမျှတွေမှဖြစ်ပြသွားတာဒုက္ခသစ္စာတွေသင်္ခါရတရားတွေအဲဒီလိုဖြစ်ပြတာတွေကိုပဲမသိတဲ့ပုဂ္ဂိုလ်တွေကမြင်တာလည်းကောင်းကြားတာလည်းကောင်းထင်ပြီးတော့သာယာနေအဲဒီသာယာမှုကသမုဒယသစ္စာတဲ့ဒီသာယာမှုသဘောကျမှုလေးရှိနေတဲ့ညကာလပါလို့ဒီဘဝမျိုးတွေထပြီးဖြစ်နေမှာတဲ့ဒါသမုဒယသစ္စာလို့ခေါ်တယ်ဒုက္ခဒီကြောင့်တရားပဲ Mm-hmm. မတိုင်းမတိုင်းအမှန်တိုင်းပြီးသွားတာအဲဒီသမုဒိယတွေမှာကင်းကင်းသွားတာကသမုဒိယကိုပယ်တာဘာနာပရိဝေဒသိယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်နဲ့ယုံနာအာလုံးဖြစ်ပြတဲ့ယုံနာနဲ့အာလုံးချုပ်ဆုံးသွားတယ်မြင်လာကြတာတွေပြင်းပြင်းနဲ့အဖြစ်ပြတွေပြင်းပြင်းနောက်ဆုံးကြတော့အဖြစ်ပြတဲ့သဘောတွေယုံနာနဲ့လုံးဝစိတ်သုံးသွားတာတွေ့ရအာယောဂီပုဂ္ဂိုလ်တွေတွေ့ပြီးသားပုဂ္ဂိုလ်တွေလည်းမိမိတွေ့ပြီးသားတဲ့ဖြစ်ကြတယ်မတွေ့သေးတဲ့ပုဂ္ဂိုလ်တွေလည်းဒီကြောက်အောင်အားထုတ်ရမှာ သူကကြံတွေးယူလို့တော့ဖြစ်ဘူးသင်တန်းကြောက်မှနေမှာအခုယုံနာနဲ့စာမြင်မြင်ပြီးတယ်မြင်ကြားပြီးတယ်ကြားမြင်ပြီးတယ်ကြားသတိချင်းတကူပြီးတကူဆင့်ကဆင့်ကဖြစ်နေတာပဲစိတ်ကလေးတွေလည်းတကူပြီးတကူဖြစ်နေတာပဲနားရီမှာတော့ဒါတွေလက်စားမှတ်နေရတယ်ကုန်းမကုန်းနိုင်ဘူးသုံးမဆုံးနိုင်ဘူးဒါပဲမဲ့လို့နောက်ဆုံးပုံသွားတဲ့ခါရှိတယ်ဖြစ်ဖြစ်ဒီလုံးဝစိတ်သုံးငြိမ့်သွားတဲ့နေရာငြိမ့်သွားတဲ့နိဗ္ဗာန်သဘောတွေ့ရတဲ့ခါရှိဝိပဿနာဉာဏ်ရင့်လာပြီဆိုတော့ သင်္ခါရုပ္ပကညာအားကောင်းတဲ့အခါကျတော့သူ့သူ့ချိန်နဲ့လူသွားတာသူကဘာမှသင်ကြောင်းကြဆိုင်လို့လည်းမဖြစ်ဘူးဖြစ်အောင်လုပ်လို့လည်းမဖြစ်ဘူးသူကသူ့ချိန်နဲ့သူခါတဲ့ဖြစ်ပျက်လေးတွေပြင်းပြင်းပြင်းပြင်းတဲ့တခါတဲ့ဖြစ်ပျက်တဲ့ယုံနဲ့လုံးဝငြိမ့်တဲ့နိဗ္ဗာန်နဲ့တခါပြုတ်ခုနဲ့ဆိုရောက်တော့အမှန်ကောင်းပါလေအဲတော့မှမရောက်ဘူးမတွေ့ဘူးမသိဘူးအဲဒီဥစ္စာတွေရောက်တော့အဲဒါနိရောဓသစ္စာယုံနာအားလုံးဖြစ်ပျက်သုံးချုပ်ဆုံးနိဗ္ဗာန်ဤသာအခုကနေ့မဟောရသေးဘူးနောက်နောက်မှဟောရအဲဒါအရိယာမေဃသစ္စာဖြစ်ဖို့ ချုပ်ဆုံးမှုတွေညာသက်ဝင်တယ်အဲဒီချုပ်ဆုံးမှုတွေမှာညာလေးတခါလည်းရောက်သွားမိုင်းမိုင်းနဲ့တခါသူ့ဟာသူကြာရောက်သွားမေဃသစ္စာနောက်နောက်တည်းမှာလာခြင်းနေကြမှာဟောမှာတကူလာခြင်းနေဒီနေ့တပေါင်းလာွယ်နေဆိုတော့နောက်တကူလာခြင်းနေကြမှာဟောဒီနေ့တရားသိကြအောင်ဒီသစ္စာလေးပါးတရားတွေယူသနာကမသာသောဓမ္မသနာကုသကစေတနာတို့၏ဆွမ်းအမှုပေါ်ကြောင့်ယခုတရားနာပရိသတ်မှာသူတော်ကောင်းတို့သည်ဒီသစ္စာလေးပါးတရားတို့ကိုမိမိတို့သာနာ၌